ဒီနေ့သာသနာတော်နှစ်2564ခုကောဇာတက္က1382ခုနတ်တော်လာပြီကျော်ရှိရဥပုံနေ့2021ခုတလပိုင်း6ရက်ဗုဒ္ဓဟူးနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမောရက်ကွာတစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနလူရှင်များနဲ့တကွာ လိုင်းမော်ကနေတရားဒေသနာများကိုနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်စနေတနင်္ဂနွေဥပုံနေ့များဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားခြင်းတရားဒေသနာများနာယူ မှတ်သားကြခြင်းမြင့်မြတ်တဲ့ကုသိုလ်ကောင်းမှုကိုပြုကြတဲ့အချိန်ခါကာလဒီနေ့ဓမ္မဒါနအလှူရှင်များတော့တက္ကကြီးဥနေဝင်းအောင်တက္ကမကြီးဒေါ်အေးအေးအောင်သမီး မအေးမြတ်အိန္ဒြေတာမောင်ခိုင်မိသားစုကမာရွတ်မြို့နယ်ရန်ကုန်မြို့နောက်ပြီးတော့တူမမဝင်းဤမော်အာရည်စု၍ဒေါ်ငိမ့်မော်ဒေါ်စစ်ရင်ဒေါ်ဝင်းဝင်းထွေးပြည်သူမြစ်တာစုတို့ဘိုးချုပ်လန်းမုံရွာမြို့နောက်ပြီးတော့ဖခင်ကြီးဦးစန်းမြင့်ကွယ်လွန်ခြင်း၈နှစ်ပြည့်ရည်စု၍ကျန်ရစ်သူမိသားစု တောင်တကုံမြို့နယ်ရန်ကုန်မြို့တဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုဘေးသာပေါင်းသူတော်ကောင်းတို့ အနုမောဒနာ ပြုနိုင်ဖို့ဒါဘုံဘုံတို့ဖတ်ကြားပြပါနော်ဒီတော့ဒီကနေ့နာယူကျင်ကြိုကြရမယ်တရားဒေသနာကမင်္ဂလာတရားတော်အပိုင်း၈ နော်အဲ့တော့ဘုံဘုံတို့ဘာဟုတ်သစ္စင်စသိပ္ပင်စဝိနယောစသူတိခိတောသူဘာတိတာစယာဝါစဧတံမင်္ဂလမုဒ္ဓမံပိုင်းရှက်အရင်နေ့ကဘာဟုတ်သစ္စင်စသိပ္ပင်စမင်္ဂလာတရားနှစ်ပါးပေါင်းပြီးတော့ ပြောခဲ့တယ်เนาะပညာရေးနဲ့ပတ်သက်ပြီးတော့အဓိကပြောခဲ့တာပေါ့ဒီကနေ့နာယူကြည်ညိုကြမယ်မင်္ဂလာတရားကဝိနယောစသူတိခိတောဝိနယောစလူဝိနီယဟန်ဝိနီလို့ဆိုတဲ့ဝိနီးကျင့်ဝတ်စည်းကမ်းတရားတွေကို သူတိတ်ခိတော်ကောင်းစွာ သင်ယူကျင့်သုံးခြင်းသည် ဥဒ္ဓမာမြတ်လစွာသောမင်္ဂလာမင်္ဂလာတရားမြည်ဤဒီနေ့ပြောရမယ့်မင်္ဂလာကအဓိကလူရင်းအနှစ်ချုပ်ပြောရရင်စီကံပေါ့နော်ဒါတွေကိုလှုပ်လို့ပြောလို့တွေးလို့ရှိရင်မိမိသူတစ်ပါးနှစ်ဦးသားအကျိုးမဲ့လို့ဖြင့်ဆင်းရဲဒုက္ခရောက်နိုင်တယ်ဒါကြောင့်ဒါတွေကိုမလှုပ်သင့်ဘူးမပြောသင့်ဘူးမတွေးသင့်ဘူးကိုနှုတ်စိတ် ဒါတွေလုံးမဲ့ပြောမယ်ဆိုရင်တော့အကျိုးရှိတယ်ချမ်းသာလိမ့်မယ်ဒါကြောင့်ဒါတွေဟာလှုပ်တဲ့နေမလှုပ်တဲ့အရာတွေကိုတားမြစ်ပြီးတော့လှုပ်တဲ့အရာတွေကိုလှုပ်ဖို့တိုက်တွန်းထားတယ်အဲ့ဒါကိုကျမ်းမြအဖြစ်စီကံပေါ့လောကရဲ့ကျေပြန့်တဲ့ဟောဟာရနဲ့ပြောရမယ်ဆိုရင်ဥပဒေလို့ပြောမယ်ဆိုရင်လည်းပြောလို့ရမယ်ပေါ့နော်အဲ့ဒီစီကံတွေကောင်းမြတ်တဲ့စီကံတွေလူကျင့်ဝတ်တွေကို ကောင်းကောင်းနားလည်အောင်သင်ယူထားဖို့လည်းလိုတယ်နားလည်ပြီးဆိုရင်လည်းပဲကျင့်သုံးဖို့လိုတယ်ပေါ့သူသိခိတဆိုတာကကောင်းစွာသင်ယူခြင်းနဲ့မကဘူးအတိဘယ်ကကောင်းစွာသင်ယူကျင့်သုံးနိုင်ခြင်းတဲ့စီကံတွေကိုနားတော့နားလေတယ်မလိုက်နာဘူးမကျင့်သုံးဘူးဆိုရင်ဒါမင်္ဂဒီမင်္ဂလာနဲ့မပြည့်စုံဘူးပေါ့နော်အဲ့တော့ဝိနယောဇာသူသိခိတော် ဝီနီးကိုကောင်းကောင်းသင်ယူပြီးတော့ကောင်းကောင်းကျင့်ခြင်းသည်မင်္ဂလာဆိုတော့ဝီနီးဆိုတာဘာတော့ဝိနေတိတိဝိနယောတဲ့ဆုံးမတက်လို့သင်ပြတက်လို့ဝိနယလို့ခေါ်တာတဲ့မကောင်းတာတွေမဖြစ်အောင် ကောင်းတာတွေဖြစ်အောင်ဆုံးမတက်တယ်ကိုယ့်ရဲ့ဘဝခရီးလမ်းကိုမမှားအောင်မှန်ကန်အောင်နော်တက်မှတ်ပေးနိုင်တယ်လမ်းကြောင်းပြပေးနိုင်တယ်ဝိနယဆိုတာ ဝီနီးဆိုတဲ့စကားလုံးကများသောအားဖြင့်ရှင်ယဟန်လောကမှာပဲသက်ဆိုင်တယ်လို့ရှင်ယဟန်လောကနဲ့ပဲသက်ဆိုင်တယ်လို့ထင်ကြမှာနော်လူတွေမှာဝီနီးရှိတယ်လို့ပြောရင်တော့နည်းနည်းမြန်ဆန်းနေမလားမသိဘူးအဲ့တော့ဒီနေရာမှာဝီနီးကိုကျင့်သုံးခြင်းသင်ယူခြင်းဟာမင်္ဂလာဆိုတော့လူဝီနီးယဟန်ဝီနီးနှစ်မျိုးလုံးကိုသူကဆိုလိုတာလူကျင့်ဝတ်ယဟန်ကျင့်ဝတ်ဒီစည်းကမ်းတွေကိုကျင့်သုံးမယ်ဆိုလို့ရှိရင်သူက အကျိုးများတယ်ဘလောက်ထိအကျိုးများနိုင်တော့ဆိုတော့မဉ္ဇဉ်ဖူညာရသည့်အထိအကျိုးများသွားနိုင်အဲဒါကြောင့်မလို့သူ့ကိုလည်းပဲမင်္ဂလာတရားတွေထဲမှာထည့်ထားတာဘုန်းတို့စာသင်ကျောင်းမှာအရေးကြီးတဲ့အခန်းကဏ္ဍ၃ခုကို အနှစ်ချုပ်ပြီးတော့ရေးထားတဲ့ဆောင်းပုဒ်ကလေးတွေရှိတယ်နော်စိတ်ဓာတ်စည်းကမ်းပညာစိတ်ဓာတ်ကောင်းဖို့ဒါကတော့အရေးကြီးဆုံးပေါ့နော် ပြီးရင်ဘာတော့စီကံရှိရမယ်ဒုတိယလိုက်နေတယ်ဟုတ်လားပြီးတော့ဘာတော့သိရမယ်နားလည်ရမယ်ပညာရှိရပညာတတ်ရမယ်ပေါ့နော်ခုဒါစီကံပိုင်းပေါ့ဟုတ်လားအဲ့လိုဆိုရင်ဝီနီးဆိုတာယဟန်နေနဲ့ကြီးသက်ဆိုင်တာမဟုတ်ဘူးဒီဝီနီးဆိုတဲ့အသုံးတုံးလေးကလူသားတွေအတွက်နဲ့လည်းပဲတော့လူဝီနီးဆိုတာလေးကိုနားလည်ရမယ်အဲ့ဒါဘုံဘုံတို့ကျမ်းစာတွေထဲမှာ အာဂါရိကဝိနယောနာမဒတအကုသလကမ္မပဋ္ဌဝိရမဏံအကုသိုလ်ကမ္မပဋ္ဌတရား10ပါးနေရှောင်ကျင်ခြင်းဟာအာဂါရိကဝိနယောနာမလူတို့ရဲ့ဝိနည်းပဲလို့နော်အဲ့ဒါလိုလေးရေးပြထားတာရှိတယ်အကုသလကမ္မပဋ္ဌတရား10ပါးနေရှောင်ကျင်တာလူဝိနည်းတဲ့အဲဒီကနေ့ညအကျေတဝန်လေးနည်းနည်းပြောချင်တာလေးက နောက်ထပ်လူဝီနီးဆိုပြီးတော့သင်္ကာလတုတ်တန်ကြီးကိုဒီတုတ်တန်ကိုဖွင့်ဆိုတဲ့အထကထာကဂီဟိဝိနယတုတ်တန်တော်နာမယံနာမယံဒီတုတ်တန်ဟာဂီဟိဝိနယလူတွေအတွက်ဝိနီးပဲလို့အဲ့ဒါလိုလေသင်္ကာလောဝါဒတုတ်တန်လို့လူသိများတဲ့သင်္ကာလတုတ်တန်ကိုမှတ်ချက်ပေးထားတယ်။အဲ့တော့သင်္ကာလတုတ်တန်ဆိုတာဘာတော့ ယဟန်ကျင့်ဝတ်လူကျင့်ဝတ်တို့ကအချင်းချင်းအပြန်အလှန်ကျင့်သုံးကြရမယ်ကျင့်ဝတ်တွေဟုတ်လားသာသမီပုံမှာမိဘတွေကကျင့်ရမယ်ကျင့်ဝတ်မိဘရဲ့ပုံမှာသာသမီတွေကကျင့်ရမယ်ကျင့်ဝတ်ဆရာကတပည့်ပုံမှာတပည့်ကဆရာပုံမှာကျင့်ရမယ်ကျင့်ဝတ်တရားတွေကို အသေးစိတ်မြတ်စွာဘုရားညွှန်ကြားထားတာတော်တော်များများကတော့လူတွေရဲ့နှုတ်ထဲမှာရှိထားကြတယ်ပေါ့ မကောင်းမြစ်တာကောင်းရာညွန်လက်အတတ်တင်စီပေးဝေနေရင်ထိများခြင်းလေဝန်ငါအင်မိဘတို့ရဲ့ဝတ္တရားရနော်အဲ့ဒါသင်္ကစားဆရာဘုရားကြီးဒီသင်္ကလောဝါဒတုတ်တာကိုကြည်ပြီးတော့ရေးတာအဲ့တော့လူသားတွေအတွက်အလွန်တရာမှအရေးပါတဲ့အတွက်ကြောင့်ဒီတုတ်တန်လေးကိုအခြေခံကြကြဘုံနည်းနည်းပြောကြည့်နော် ဝိနယောစာသူသိခိတဆိုတဲ့မင်္ဂလာနဲ့ပတ်သက်ပြီးတော့သင်္ဃလောဝါဒတုတ်တံခါတဘာမှာမြတ်စွာဘုရားဝေလူအောင်ကျောင်းမှာတရင်သုံးတယ်အဲ့ဒါမနဲ့စောစောတတ္တလောကကိုဉာဏ်ကွန်ရဲ့ဖြန့်ကျက်ပြီးတော့ကြည့်တဲ့အခါမှာသင်္ခါလတထေသာကျွတ်တန်းဝင်မယ်နော်သူစီကိုသွားပြီးတော့နော်တရားဟောရင်တရားနာယူပြီးတော့ တတဝါများအကျိုးများကြမယ်ဆိုတာကိုမြတ်စွာဘုရားမြင်တော်မူလို့သောသောစီးစီးကိုပဲမြတ်စွာဘုရားကြွသွားတယ်အဲ့ဒီသင်္ကာလတထေသာဒါကြိုမျိုးอ่ะเนาะအလွန်ချမ်းသာတဲ့တထေသာတယောက် သူကဘာလုပ်နေတုံးဆိုတော့မြို့ပြင်ဘက်မှာတကူလုံးကိုရွှဲရွှဲဆိုလို့ရေတွေစိုးနေအောင်ဖြန်းပက်ထားတယ်သူခန္ဓာကိုယ် အဆိုသောအဝတ်ဆိုသောဆံနဲ့ဒီအရက်မျက်နာတွေကိုသူကရှစ်ခိုးနေတောင်ရက်မြောက်ရက်ရှေးရက်နောက်ရက်အထက်ရက်အောက်ရက်ရက်မျက်နာအကြံမြင်6ခုပေါ့နော်အဲ့ဒါဘာလို့သူကရှစ်ခိုးတာတော့ဆိုတော့သူ့အဖေတေဂာနီးမှာနောက်ဆုံးစကားအနေနဲ့သူ့ကိုပြောခဲ့တဲ့အဆုံးအမလေးမို့လို့ မိဘတွေနောက်ဆုံးပြောခဲ့တာတေဂာနီးလေးပြောခဲ့တဲ့စကားဆိုသားသမီးတွေဟာအလွန်မတန်ဖိုးထားကြတာ။ဩအဲ့ဒါကြောင့်မလို့ तू ကအဲ့ဒီလိုလုပ်နေတာ။သူ့ဖေကတေဂာနီးမှာမှားသွားတာ။ငါသားငါတေလို့ရှိရင်အရက်မျက်နာတွေကိုမင်းရှစ်ခိုးရက်။ဘာလို့အဲ့ဒါလိုမှားတယ်လဲဆိုတော့နော်ဒီသုတ်တံကိုဖွင့်ပြတဲ့နော်အဖွင့်ထဲမှာဘာပြဘာပြောထားတယ်ဆိုတော့ပြောရရင်ဒီသင်္ကာလတထေသားရဲ့အဖေဖြစ်တဲ့တထေရောတထေကတော်ကြီးရောသူတို့ကသောတာပန်အရိယာပုဂ္ဂိုလ်တွေ။ သူတို့ကသာအရိယာဖြစ်နေတာသူတို့ရဲ့သားဒီသင်္ကာလတတိတာသားလေးကမလိမ္မာဘူးယတနာမြတ်သုံးပါးကိုမကြည်ညိုဘူးမိခင်ဖခင်ကအရိယာဖြစ်နေတော့လည်းပဲသားအဲ့ဒါကိုစိတ်ဝင်စားဘူးဘလို့မှဒီဘာသာရေးဘက်ကိုစိတ်ဝင်စားအောင် လုပ်လို့မရသူ့ကိုကြောင်းသွားခိုင်းတယ်ဆိုလို့ရှိရင်ဘာလုပ်မလို့ကြောင်းသွားလို့ရှိရင်ကျုပ်တို့ကအောက်ကနေထိုင်ရမယ်ရှ िख ိုးရမယ်ဆိုရင်ဒူးတွေလည်းနာမယ် အဝတ်တွေလည်းဖုန်နေပေးတယ်နောက်အဲ့ဒီယဟန်နေနဲ့ယဉ်ထိသွားလို့ရှိရင်လှူရတန်းရအောင်ပဲပစ္စည်းဥစ္စာတွေကုန်တာရှိတာပဲထိခိုက်တာကြီးပဲဘာမှ အကျိုးရှိတာမမြင်ဘူးအဲ့လောက်ကြံကြံထန်ထန်သူကပြောတာဘလို့မှခိုင်းလို့မရအဲ့ဒါမိဘနှစ်ပါးကဒီသားအတွက်စိတ်မအေးဘူးပေါ့နော်အဲ့အရိယာဖြစ်နေတော့လည်းပဲသားကိုမလျှော့ဘူးအမျိုးမျိုးပြောတယ်ဒါပေမဲ့ဘလို့ပြောလို့မှမရမရတဲ့အခါကျတော့တတိယစဉ်းစားတယ် သားသမီးတွေဟာမိဘတွေကိုအလွန်ကနှီးမှပြောတဲ့စကားကိုအလေးထားကြတယ်။နော်အသက်ရှင်တန်တဲ့အတွင်းမှာပြောတာကိုတော့တိတ်ပြီးတော့တခါတလေဂယုမဆိုင်ပေမလို့နောက်ဆုံးပြောသွားတဲ့စကားလေးဆိုရင်တော့အလေးထားတတ်ကြတယ်ပေါ့။အဲ့ဒါနဲ့သူကအရက်မျက်နာတွေကိုရှစ်ခိုးဖို့သားကိုတေကာနီးလေးမှာ အေးရညောင်ဆောင်လျောင်းနေတဲ့အချိန်မှာသူပြောတေရညောင်ဆောင်လျောင်းနေဆုံးပြောသွားတာ။သူ့ရဲ့ရည်ရွယ်ချက်ကဘာလဲဆိုတော့ ဒီလိုထူးဆန်းတဲ့အယက်မျက်နာတွေကိုရှ िख ိုးနေတာကိုယဟန်တော်တွေကတော်၎င်းသမမုတ်မြတ်စွာဘုရားကတော်၎င်းတွေ့သွားမယ်ဆိုလို့ရှိရင်ဒီထူးဆန်းတဲ့အမူအရာကိုအကြောင်းပြုပြီးတော့သူ့သားကိုတရားဓမ္မဟောကြားလိမ့်မယ်ဒီထူးဆန်းတဲ့အကြောင်းအရာလေးကိုအကြောင်းပြုပြီးတော့သူသားတရားနာရလိမ့်မယ်ပေါ့။ तू အဲ့ဒါကိုမျှော်မှန်းတာ။အဲ့တော့ तू မျှော်မှန်းတဲ့အတိုင်းလည်းပဲတကယ်ရတယ်။ဟုတ်လား။အဲ့ဒါမြတ်စွာဘုရားကြွသွားတာ ကိုရောက်တဲ့အခါကျတော့ဘာလုပ်တာတော့မေးမေးတဲ့အခါကျတော့ဒီလိုပဲအဖေသေးကနေတုန်းကအရက်မျက်နာတွေကိုရှ िख ိုးပါဆိုလို့ရှ िख ိုးနေတာပါအဲ့တော့မြတ်စွာဘုရားအေးတဲ့တို့အရိယာဖြူရှင်တန်ရှင်းတဲ့နော်ဒီသူတော်ကောင်းလောကမှာတော့အရက်မျက်နာတွေကိုအဲ့လိုရှ िख ခိုးဘူးအဲ့လိုရှ िख ခိုးဘူးဆိုတဲ့ဇာကားကဘယ်လိုရှ िख ခိုးသလဲဆိုတဲ့ နောက်ထပ်ရှ िख ိုးတယ်ဆိုတဲ့အဓိပ္ပာယ်တစ်မျိုးမျိုးကိုခြံထားသလိုရှိတယ်အဲ့လိုမရှ िख ိုးဘူးဆိုတော့ဟိုလိုတော့ရှ िख ိုးသလိုမျိုးပေါ့နော်အဲ့လိုမရှ िख ိုးဘူးဆိုတော့အမတထေသားစိတ်ဝင်စားတယ်မြတ်စွာဘုရားကိုတောင်းပန်တယ်အဲ့ဒီမှာမြတ်စွာဘုရားအရှင်ဘုရားတို့ရဲ့သာသနာတော်မှာအယက်မျက်နာတွေကိုဘလို့ရှ िख ိုးပါသလဲအဲ့ဒီကြာတော့မှမြတ်စွာဘုရားသူ့ကိုတရားဟောတာအယက်မျက်နာတွေကိုဘလို့ရှ िख ိုးသလဲဆိုတာလေးနဲ့ပတ်သက်ပြီးတော့ရှ िख ိုးတယ်ဆိုတဲ့အသုံးနှုန်းတော့မပါပါဘူး အဲ့မှာမြတ်စွာဘုရားပြောတာလေးကိုအခြေခံစဘုံဘုံပြောပြမယ်နော်သတ္တရောကမ္မကိလေသာပဟိနာဟွန်တိစတုဟိစာဌာနေဟိပါပကမ္မနာကရောတိစသဘောဂာနာအပါယမုခာနိနတေဝတိအဓိပ္ပာယ်ကဘာပြောတော့ဒီအမျိုးကောင်းသားတယောက်ဟာသတ္တရောကမ္မကိလေသာ ပဟိနာဟွန်တိညဉ့်ညူးကြောင်းကံတရား၄ပါးကိုပယ်ရှားထားတယ်တဲ့သိချာမှတ်နော် စိတ်ကိုညစ်ညူးစေတဲ့ပူလောင်စေတဲ့ကိလေသာကံတရား၄မျိုးကိုသူပယ်ထားတယ်စတုဟိဇာဌာနေဟိပါပကမ္မနာကရောတိ၄မျိုးသော အရာဌာနကြောင့်လည်းပဲသူဟာမကောင်းမှုကိုမလုပ်ဘူးတဲ့ညှဉ်းနှွမ်းတဲ့ကံကိလေသာ၄မျိုးကိုပယ်ထားတယ်၄မျိုးသောအရာဌာနကြောင့်မကောင်းတာကိုမလုပ်ဘူး၈မျိုးရှိသွားပြီနော်စစဘောဂာနအပါယမုခာနိနတေဝတိတဲ့ 6မျိုးသောပစ္စည်းဥစ္စာ ကုန်ခန်းကြောင်းတွေကိုလည်းပဲမမှီဝဲဘူးတဲ့446ဆိုတော့14မျိုးပေါ့နော်ဟုတ်လားအဲ့ဒါလိုမျိုးမြတ်စွာဘုရားသောဧဝံသုတ္တတပါပ14မျိုးကုန်သောပါပကပပါပကာပကတော်ရုံညံ့တဲ့ဒီတရား14မျိုးကိုမကတ်ရောက်ဖဲနဲ့ သတ္တိတာပရိစ္ဆာတိဥဘောလောကဝိဇေယပရိပန္နောဟောတိအယက်မျက်နာ6ပါးကိုလုံခြုံစေပြီးတော့ဥဘောလောကဝိဇေယနှစ်ပါးသော လောကကိုအောင်နိုင်ဖို့အတွက်ပရိပန္နောကျင့်သည်ဟောတိဖြစ်၏ဒါလေးကသူကဒီသုတ်တန်ရဲ့မာတိကာလို့ပြောလို့ရတယ်ဒါလေးကိုပြန်ပြီးတော့ပြောရအောင်နော်လေးမျိုးသောညဉ့်ညူးကြောင့်ကိရိတာတရားလေးမျိုးကိုပယ်ထားတယ်လေးပါးသောအရာဌာနကြောင့်မကောင်းတာကိုလည်းမလုပ်ဘူး 6ပါးသောဥစ္စာပစ္စည်းကုန်ခန်းကြောင်းတွေကိုလည်းမမီဝဲဘူး14မျိုးပေါ့နော်အဲ့ဒီ14မျိုးသောယုံညံ့တဲ့တရားတွေကိုမကတ်ရောက်ဖဲနဲ့အယက်မျက်နာ6ခုကိုလုံခြုံစေပြီးတော့သူဟာဘလို့ကျင့်တုံဆိုတော့ဥဘောလောကဝိဇေယဒီပြစ္ဆုတ်ပံဘဝတန်တရာဘဝတော့နှစ်ပါးစုံဘဝပေါ့နော်ဟုတ်လားအဲ့ဒီဘဝနှစ်ပါးကိုအောင်နိုင်ဖို့အတွက်သူဟာကျင့်သုံးနေတဲ့ဒါကြောင့်မလို့သူဟာအလွန်ချမ်းသာပြီးတော့နောက်ဆုံး ဘဝခန္ဓာပျက်စီးလို့တရားပြီဆိုရင်လည်းပဲကောင်းရမြတ်ရာသူကတိဘဝနတ်ပြည်လောကကိုရောက်ရတယ်လို့အဲ့လိုလေးမြတ်စွာဘုရားဏိဒန်းခင်းလိုက်တယ်အဲ့တော့၄မျိုးသောညင်ညူးတဲ့ကံတရားဆိုတာဘာပြောတာလဲဆိုတော့သူတော်ဘာတက်တတ်တာသူတော်ဘာပစ္စည်းမတရားယူတာနော်ကာမကိစ္စဖောက်ပြန်မှားယွင်းတာလိန်ညာပြောဆိုတာအဲ့ဒါ၄မျိုးသောညင်ညူးတဲ့ကံကိလေသာတရားနော်အဲ့ဒါကိုသူကလောက်တောင်ပယ်ထားတယ်တဲ့ ဆိုလိုတာမတက်ဘူးမခိုးဘူးကာမမှာမမှားယွင်းမှုလိညာပြောဆိုမှုမရှိဘူးနောက်၄မျိုးသောအရာဌာနကို၄မျိုးသောအရာဌာနဖြင့်မကောင်းတာကိုမလုပ်ဘူးတဲ့၄မျိုးသောအရာဌာနဖြင့်မကောင်းတာမလုပ်ဘူးဆိုတာအဂတိတရား၄ပါးကိုမလိုက်စားဘူးမလိုက်တဲ့အရာဌာန၄မျိုးကိုလိုက်ပြီးတော့မကောင်းတာကိုမလုပ်ဘူးအဲ့ဒါဘာပြောတာတော့အဂတိ၄ပါးကြားဘူးတယ်မဟုတ်လားလူတွေကတော့အဂတိလိုက်တယ်နော်မလိုက်တဲ့ဘက်ကိုလိုက်တယ် မတရားတဲ့ဘက်ကိုလိုက်တယ်ဆိုတာအဂတိလိုက်တယ်လို့ပြောကြတာအဂတိဆိုတာမလားရောက်တဲ့နဲ့မလိုက်တဲ့နဲ့အရာဌာနပေါ့အဲ့ဒါပါတော့စန္ဒာဂတိဒေါသဂတိဘယာဂတိမောဟဂတိဒါလူတိုင်းနားရအောင်ကြားဘူးပါတယ်ဟုတ်လားစန္ဒာဂတိဆိုတာချစ်လို့မှုမလိုက်တဲ့မဲနဲ့လိုက်တာနော်ဒီလူကမှားနေတယ်သိတယ်ဒါပေမဲ့သူ့ကိုချစ်လို့မှုသူ့ဘက်ကနေလိုက်တယ်ဟုတ်လားချစ်လို့မှုမလုပ်တဲ့နာကိုလုပ်တယ်ချစ်လို့မှုမပြောတဲ့နာကိုပြောတယ် ဘက်လိုက်လိုက်တာပေါ့ဘာလို့လိုက်တာတော့ဘက်ကချစ်လို့လိုက်တယ်လို့ချစ်လို့ဘက်လိုက်တဲ့လူတွေအများကြီးမရှိဘူးလားရှိတယ်အဲ့ဒါဆန္ဒဂတိခေါ်တယ်နောက်ဒေါသဂတိတယ်မုံလို့မဟုတ်မလုတ်တဲ့နာကိုလုတ်လိုက်တယ်မလိုက်တဲ့ဘက်ကလိုက်တယ်နော်ဒီလူကမှန်တယ်ဒါပေမဲ့သူ့ဘက်ကမလိုက်ဘူးဘာဖြစ်လို့တော့မုံလို့ဟုတ်လားအဲ့လိုမုံလို့မမလုံးတင်တာကိုလှုပ်လိုက်တယ်မပြောတင်တာကိုပြောလိုက်တယ်မလိုက်တင်တဲ့ဘက်ကနေပြီးတော့လိုက်လိုက်တယ်မုံချင်းတီးကိုတော့အကြောင်းကြောင့် အဲ့ဒါဘာခေါ်တော့ဒေါသဂတိနောက်ဘယာဂတိတယ်ကြောက်လို့မို့မလိုက်တဲ့ဘက်ကလိုက်တယ်အမှန်မှားကိုသိတယ်မှားတဲ့ဘက်ကလိုက်လို့ရှိရင်ဘေးကင်းမှာမှန်တဲ့ဘက်ကလိုက်ရင်တော့ငါအန်တရမကင်းဘူးဟုတ်လားအဲ့ကြတော့ငါမှားတဲ့ဘက်ကပဲလိုက်လိုက်တော့မယ်ကြောက်လို့ဟုတ်လားကြောက်လို့မို့မလိုက်တဲ့ဘက်ကလည်းလိုက်လိုက်တာဘယာဂတိပေါ့နောက်မောဟဂတိတယ်အမှားမှန်ကိုခွဲပြီးတော့မသိနိုင်ဘာမှားတယ်ဘာမှန်တယ်ဘာကောင်းတယ်ဘာဆုတယ်ဘာမှမသိဘူးဝူရဝါဒနဲ့သူများပြောရင်ယုံဖို့လောက်ပဲဟုတ်လားပြောရင်ယုံဖို့လောက်ပဲ စိတ်ကူးထားတာဘာမှပိုင်းခြားဝေဖန်တဲ့ညာမရှိဘူးပေါ့နော်အဲ့လိုမျိုးညံတုံးပြီးတော့နော်ထင်မိထင်ရပြောမိပြောရလှုပ်မိလှုပ်ရရှောက်လှုပ်တဲ့လူတွေရောမရှိဘူးလားရှိရနော်အဲ့ဒါပါခေါ်တော့မောဟဂတိအရာဌာန၄မျိုးကြောင့်မကောင်းတာကိုမလုပ်ဘူးဆိုတာအဲ့ဒီအရာဌာန၄မျိုးဆိုတာဒါကိုပြောတာအဂတိကင်းရှင်းတယ်ပေါ့အဲ့ဒါလိုအဂတိကင်းရှင်းတော့ဘာဖြစ်တုံးတဲ့မြတ်စွာဘုရားအကျေအရှိကြီးဟောတဲ့ဒီတုတ်တန်ကိုသန္တာဒေါသဘေယမောဟယောဓမ္မအတိဝတ္တတိ နိဟိယတိယသောတတ္တကာလပခေဝစန္တိမှာချစ်လို့မို့မုန်းလို့မို့နော်ကြောက်လို့မို့မတိလို့မို့မလိုက်တဲ့ဘက်ကလိုက်လိုက်တယ်ဆိုရင်တဲ့ဒီလိုဟာနော်လာစုပက္ခမှာထွက်တဲ့လလို့သူ့ရဲ့အချံရံတွေအကျော်တော်တွေကောင်းတဲ့တွေကောင်းတာတွေအကုန်လုံးဟာတဖြည်းဖြည်းနဲ့ဆွတ်ယုတ်သွားလိမ့်မယ်တဲ့ဟုတ်လားလာစုပက္ခမှာထွက်တဲ့လတဲ့တဖြည်းဖြည်းနဲ့သေးသွားတယ်ပေါ့နော်အယောင်ရောအဝိုင်းဝန်းရောအကုန်သေးသွားတယ်ပေါ့ဟုတ်လား ဒါမှမဟုတ် तू ကဒီအဂတိတရားလေးပါးကိုမလိုက်စားဘူးမလိုက်စားတော့ဘာဖြစ်တုံးသန္တာဒေါသဘေယမောဟယောဓမ္မနာတိဝတ္တိအာပူရတိယတတယသောတတတုတ်ကပက္ခေဝစန္ဒီမှာချစ်လို့ပဲဖြစ်ဖြစ် မုန်းလို့ပဲဖြစ်ဖြစ်နော်ကြောက်လို့ပဲဖြစ်ဖြစ်မသိလို့ပဲဖြစ်ဖြစ်မဟုတ်တာတော့ तू မလုပ်ဘူးဟုတ်လားချစ်လည်းပဲမဟုတ်တာတော့မလုပ်ဘူးချစ်တာချစ်တာပဲမုန်းလည်းပဲမဟုတ်တာတော့မလုပ်ဘူးမုန်းတာမုန်းတာပဲ ချစ်ချင်းမုန်းချင်းကိုတော့ तू မပယ်နိုင်သေးလို့မပယ်ဘူးဒါပေမဲ့ချစ်လို့မုန်းလို့မို့တော့မဟုတ်တာတော့မလုပ်ဘူးချစ်တာမုန်းတာချစ်တာမုန်းတာတတ်တတ်ဟုတ်လားဒါပေမဲ့ तू မလိုက်တဲ့ဘက်ကိုတော့မလိုက်ဘူးလိုက်တဲ့ဘက်ကိုပဲလိုက်တယ်အဲ့လိုမျိုးတော့တရားကိုပဲတရားသဖြင့်မှန်ကန်တာကိုပဲဟိုလက်စုလက်ကင်ထားပြီးတော့ဒီအဂတိလေးပါမလိုက်စားပဲနဲ့နေမယ်ဆိုလို့ရှိရင်တဲ့လာဇန်ပက္ခမှာထွက်တဲ့လလို သူ့ရဲ့အချာရံကြော်စောကောင်းမွန်မြင့်မြတ်မှုတွေဟာတဖြည်းဖြည်းနဲ့ပြည့်ဝသွားလိမ့်မယ်လို့အဲ့လိုမြတ်စွာဘုရားဟောတယ်ဟုတ်လားညဉ့်ညူးရောင်းကံတရား၄ပါးတတ်ခြင်းခိုးခြင်းကာမကိစ္စဖောက်ပြန်ခြင်းလိန်ညာပြောဆိုခြင်းနော်မရောက်တဲ့အရာဌာန၄ပါးကြောင့်နော်အကုသိုလ်တရားတွေကိုမလုပ်ဘူးအဂတိတရား၄ပါး၈မျိုးရှိသွားပြီနော်နောက်ထပ်6မျိုးသောနော်စီးပွားဥစ္စာတို့ရဲ့ကုန်ခန်းကြောင်းနော်ချွတ်ယွင်းချက်တွေကဘာတွေတော့ စီဝါဥစ္စာပျက်စီးခြင်းရဲ့အကြောင်း၄မျိုးအကြောင်း၆မျိုးကိုလည်း तू မမှီဝဲဘူးတဲ့။ तू 14မျိုးကို तू ကမမှီဝဲဘဲနဲ့ဒီဘဝနောက်ဘဝနှစ်ပါးစုံသောဘဝအတွက်အောင်မြင်ဖို့အတွက် तू ကကျင့်တယ်လို့ပြောတာ။အိုးဟုတ်လား။အဲ့တော့6မျိုးသောစီဝါပျက်စီးခြင်းရဲ့အကြောင်းကဘာတုံးဆိုတော့အဲ့တင်္ကစားဆော်ကြီးကစာမုတ်ကလေးရေးတာစာမုတ်လေးပဲပုံပုံဆိုပြတာ။သေးစားတောက်စားလမ်းသွားခါမဲ့ရှုငဲ့တဲ့ပင်ပျော်ရွှင်အံလောင်မကောင်းမိတ်ဖြင့်ပြင်းရည်ခြင်းကယိုယွင်းဥစ္စာပြတ်ကြောင်းတည်းတဲ့ အရက်သေးတာမူရရှိဝါတုံဆွဲတယ်ပျက်စီးလိမ့်မယ်အဲ့ဒါဟုတ်လားအခါမဲ့သွားတယ်တဲ့အချိန်ကာမဟုတ်ညာကြီးတကောင်လျှောက်သွားရင်သွားတယ်အဲ့ဒါလည်းပျက်စီးခြင်းရဲ့အကြောင်းပဲနော်နောက်ပွဲလန်းသဘင်အပျော်ပါကြိုက်တာဟုတ်လားပွဲလန်းသဘင်ကြိုက်တာဒါလည်းပဲပျက်စီးခြင်းရဲ့အကြောင်းနောက်လောင်းကစားကြိုက်တာဟုတ်လားလောင်းကစားဝါသနာပါဒါလည်းပျက်စီးခြင်းရဲ့အကြောင်းနောက်မကောင်းမိတ်ဖြစ်နေမိတ်ဆွေအပေါင်းအသင်းညံ့ ဒါလည်းပျက်စီးလိမ့်မယ်နောက်တစ်ခုကဘာပြင်းရည်ခြင်းတဲ့နော်သေးစားတောက်စားလမ်းသွားခါမဲ့ရှုငဲ့တဲ့ပင်ပျော်ရွှင်အံလောက်မကောင်းမိဖြင့်ပြင်းရည်ခြင်းကရွရွဥစ္စာပြက်ကြောင်းဒီဝိနယောစာသူတိခိတော်လေးကိုအဓိပ္ပာယ်ဖွင့်နေတာနော်ဝိနယဆိုတာနဲ့ပတ်သက်ပြီးတော့လူတွေကျင့်သုံးဖို့မြတ်စွာဘုရားအခြေခံလေးကစပြီးတော့ဟောတာဒီသုတ်တန်ရအရှိကြီးဘုံဘုံအကုန်လုံးမဟောနိုင်ဘူးအခုဒီ6မျိုးကိုမြတ်စွာဘုရားတစ်မျိုးတစ်မျိုးမှာအပြစ်6မျိုးရှိတယ်ဆိုတော့ဆက်ဟောတာအဲ့ဒါဘုံဘုံကြော်လိုက်တော့မယ် နော်အရက်တောက်ခြင်းရဲ့အပြစ်6မျိုးအချိန်ခါမဲ့ခရီးသွားခြင်းရဲ့အပြစ်6မျိုးပွင့်လန်းတပင်မဲ့မဲ့ခြင်းရဲ့အပြစ်6မျိုးလောင်ကစားနော်ဝါသနာပါခြင်းရဲ့အပြစ်6မျိုးမိတ်ဆွေရုပ်ရှိခြင်းရဲ့အပြစ်6မျိုးပြင်းခြင်းရဲ့အပြစ်6မျိုး6မျိုးကို6ခုစီထပ်ပွားတာဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားဟောပြီးတော့ဘာလို့ရမှာတော့ကြံသေးရဲ့လေ14ပါးကိုသူရှောင်ပြီးတော့အရက်6ပါးကိုလုံခြုံစေရမယ် အရက်6ပါးလုံခြုံစေရမယ်လူရင်းပြောရင်တည်းအခုမှရောက်တယ်နော်အရက်6ပါးကိုလုံခြုံစေရမယ်တဲ့ဒါလေးကိုအခြေခံကြကြတခါမှမဟုတ်ဘူးသေးလို့ဘဝတုဒ္ဒရအောင် ပြောပြတာပါဟုတ်လားအရက်6ပါးကိုလုံခြုံစေရမယ်ဆိုတော့အရက်6ပါးဆိုတာဘာတော့ဒါလေးကိုလည်းခေါင်းနဲ့မှတ်မိုံလေးပဲဘုံဘုံပြောပါမယ်အရှိမိဘတောင်မာဆရာနောက်မာမေယာမြောက်ကမိတ်ဆွေအောက်ခြေကျွံများအထက်ဖြားကပုံသားယဟန်6ရက်တည်းတဲ့နတ်စတော်ကြီးရဲ့လက်ရအရှိရက်ဆိုတာမိဘကိုရည်ညွှန်းတယ် တောင်ရက်ဆိုတာဆရာကိုရည်ညွှန်းတယ်နော်အနောက်ရက်ဆိုတာသမယာကိုရည်ညွှန်းတယ်မြောက်ရက်ဆိုတာမိတ်ဆွေကိုရည်ညွှန်းတယ်အောက်ရက်ကကိုယ့်ရဲ့အခိုင်အစီတွေကိုယ့်အိမ်မှာခိုင်းစီနေတဲ့လူတွေဟုတ်လားအထက်ရက်ဆိုတာကသူတော်ကောင်းတွေကိုရည်ညွှန်းတာယဟန်ပုံနာဆိုတာပုံနာဆိုတာကပြမနာဆိုတဲ့စကားလုံးကိုပုံနာလို့ဘာသာပြန်တော့နော်အတိဘေဟာဒီခေတ်မှာတမျိုးကြီးဖြစ်နေတယ်ဟုတ်လားပုံနာဆိုတာဘေရင်ဟောတဲ့ဝိဖြူဝတ်ထားတဲ့ဟာကိုပြောတာမဟုတ်ဘူးသူကပြမနာမကောင်းမှုကိုအပပြုတ်ထားတာယဟန္တာကိုယဉ်ညွန်းတာပြမနာဆိုတာ ဟုတ်လားတော့ကိလေသာကုံသွားတဲ့ပုဂ္ဂိုလ်ကိလေသာကုံအောင်ကျင့်တဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေကိုဒါအထက်ရက်လို့အဲ့လိုမြတ်စွာဘုရားသုံးနှုန်းတာအဲ့တော့အရက်6ပါးကိုဘာလို့မလဲလုံခြုံအောင်စောင့်ရမယ်အဲ့လိုဆိုလို့ရှိရင် तू ဟာဒီဘဝနှစ်ဘဝနှစ်ပါးစုံသောဘဝကို तू ဟာအောင်နိုင်အောင်ကျင့်သုံးပြီးတော့ဘဝပျက်စီးတဲ့အခါမှာကောင်းမြတ်တဲ့နေရာကိုရောက်မယ်နောက်ဆုံးမဉ္ဇဉ်ဖူဉ္ဇဉ်ရဲ့နော်အထောက်အပံ့အကြောင်းတရားတွေလည်းများစွာပြုပြီးသားဖြစ်သွားမယ်ပေါ့ အဲ့တော့ဒီနေရာမှာဘုံဘုံတို့အရက်6ပါးကိုလုံခြုံစေရမယ်ဆိုတာလေးကိုဦးစားပေးပြီးတော့ပြောရမယ်နော်အချိန်လေးကြည့်ပြီးတော့အဲ့တော့ဆရာကြီးကဘလို့ရေးထားတော့စဆိုင်ရင်ဒီသင်္ကာလောဝါဒအစုံမှတိတိကျကျတထုံးတစ်ဖွဲ့အစီအစဉ်ချပြီးတော့ကိုရေးထားတာတော်တော်လည်းပဲဟိုကြပြာညံလည်းကောင်းတယ်စကလုံးတွေလည်းကြစ်လက်သိသိတယ်အလွန်မှလည်းပဲပြည့်စုံ ကောင်းမွန်တဲ့နော်စီကံကြီးပေါ့ဟုတ်လား တလောကလုံးညှို့ယုံဥချနှိုင်းမမြတာဖျားရွှေဆက်ရောင်ပြိုးပြက်ကိုဥထက်တင်ထားယွညွတ်တွား၍သားနှင့်မိဘတပည့်စသည်ပြုရအံ့ဝချွတ်မှုပေရွာလာမိတာကြောင့်တုပ်ပါထေရကျမ်း၌ပြသည့်လောကကျင့်ရာအကျင့်မှာပဲနတ်ရွာဖို့လုံလုံကြက်၍သုံးတဲ့ဏီတန်လေးခြိလိုက်တာအငယ်ကကိုရင်တွေကိုသင်ပေးဘူးတဲ့ဒါလေးဒါပေါ်နှုတ်ထဲမှာတော့တိုးနေတယ်ဟုတ်လားမြတ်စွာဘုရားပါတဲ့နော်တလောကလုံးညွယုံဥချနှိုင်းမမြတာဘုရားရွှေဆက်ရောင်ပြုတ်ပြက်ကိုဥထက်တင်တာတဲ့ဘုရားဟိုသူအရင်ရှိခိုးပြီးတော့ရေးမှာ သားနဲ့မိဘတပည့်စသည်ပြုရအံ့ဝချွတ်မှုပေရွာလာမိတာကြောင့်ဒီကျင့်ဝတ်တွေမကျင့်လို့ရှိရင်ချွတ်ရင်းတဲ့လူဟာအပေလေးပါးကိုရောက်နိုင်တယ်။ဒါကြောင့်တုတ်ပါထေယကျမ်းလိုက်ပြသည်ဒီသင်္ကာလတုတ်တံပါထေယပါဋိကဝက်မှာလာတာ။အိုးဒါကြောင့်တုတ်ပါထေယလို့လည်းခေါ်တယ်အဲ့ဒီကျမ်းစာလေး။လောကကျင့်ရအကျဉ်းမှာပဲနတ်ရွာဖို့လုံလုံကြက်၍သုံးတယ်။ဟုတ်လား။အရာကျင့်ုံနဲ့မကဘူးဘာလို့အောင်လို့ကျင့်လဲကျင့်ရမယ်လို့သူကပြောတာနော်။ အဲ့ဒီမှာပထမအရှိရက်ကိုသူကမိဘပေါ့နော်အဲ့ဒါသားသမီးဟာမိဘရဲ့ပုံမှာဘယ်လိုလုပ်ရမလို့နော်ကျွေးမွေးမပြတ်ဆောင်ရွက်စီမှာမွေကန်ထိုက်စီလှူမြဝေ၍စောင့်လေမျိုးနဲ့ဝင်ငါးသွယ်ကျင့်ပွဲသားတို့တာမိဘပေါ်မှာသားသမီးတွေဟာကျွေးမွေးရမယ်ဂရုစိုက်ရမယ်ဟုတ်လားမိဘရဲ့ကိစ္စကိုဆောင်ရွက်စီမံရမယ်မိဘရဲ့ကောင်းမွေဆိုးမွေကိုလည်းပဲဟောကောင်းမြတ်တဲ့အမွေတွေကိုဆက်ပြီးတော့ခံနိုင်အောင်ကြိုးစားရမယ်နောက်ဆုံးမိဘကွယ်လွန်ဒိဋ္ဌာရောက်သွားတယ်ဆိုရင် ကုသိုလ်ကောင်းမှုပြုပြီးတော့အမြတ်တမ်းဝေရမယ်မိဘရဲ့အမျိုးအနွယ်ကိုစောင့်ထိန်ရမယ်ဒီလိုလေးပဲဖုံဖုံအကျင့်ပဲပြောနိုင်မယ်ဟုတ်လားအဲ့ဒါလို့ကိုကမိဘပေါ်မှာကျင့်မယ်ဆိုလို့ရှိရင်မိဘကလည်းကိုယ့်ကိုပြန်ပြီးတော့သူတို့ရဲ့ကျင့်ဝတ်နဲ့ကိုယ့်ကိုစောင့်ရှောက်လိုက်မယ်ဒါမိဘကျင့်ဝတ်ကဘယ်လိုတော့မကောင်းမြစ်တာကောင်းရာညွန်လက်အတက်တင်စီပေးဝေနှီးရင်ထိမ်းများခြင်းလေဝင်ကားအင်ဖခင်မေတို့တာဟုတ်လားမကောင်းတာကိုတားတယ်ကောင်းတာကိုညွန်ပေးမယ်အတက်ပညာသင်မယ် အရင်နှီးပေးမယ်နောက်ဆုံးထိမ်းမြမင်္ဂလာပြုပေးမယ်ဒီဝတရား၅ပါးနဲ့မိဘကိုစောင့်ရှောက်တယ်အဲ့ဒါအရှိရဲ့မျက်နှာကိုလုံခြုံအောင်လှုပ်လိုက်တာတဲ့ဒါလေးကိုဘ ഹു တုတရစေခြင်းတာဟုတ်လားအရှိမျက်နှာကိုလုံခြုံအောင်လှုပ်တယ်ဆိုတာမိဘပေါ်မှာဝတရားကြည်တာကိုပြောတာနော်အဲ့လိုဆိုလို့ရှိရင်ဘုံဘုံတို့တောင်ရက်ဆိုတောင်ရက်ကဘာတော့ဆရာဆရာပေါ်မှာတပည့်ရဘလို့ကျင့်သုံးရမလို့ညီညာထွားကြဆုံးမနာယူလာမှုကြိုစီထန်ဤလှုပ်ကြွေးတင်တွေးအံရတပည့်ဝမချုံငါဟုသာ ဒီစာလေးတွေအယုတ်အတန်ထဲမှာပါသွားစေခြင်းလို့ဒါလေးကိုဖတ်ပြတာဟုတ်လားညီညာထကြွဆုံးမနာယူလာမူကြိုစီထန်နီးလှုပ်ကြွေးတင်တွေးအံရွတ်တပြေးဝတ်မချွတ်ငါးခုသာအသေးစိတ်ရှင်းပြတယ်ကတော့တော်တော်ကောင်းတာပေါ့ဒါပေမဲ့ဘာမှတိတ်တော့လဲနားမလဲတယ်ကတော့မရှိပါဘူးလူကြီးတွေရဲ့အုံနှောင်းနေဟုတ်လားညီညာထကြွဆုံးမနာယူလာမူကြိုစီထန်နီးလှုပ်ကြွေးတင်တွေးအံရွတ် gain ဘလောက်ကောင်းအောင်စကလုံးလေးတွေကြစ် လစ်နေတာပဲဟုတ်လားအဲ့ဒါပါတော့တပည့်ရဲ့ကျင့်ဝတ်အဲ့ဒီလိုကိုကတောင်ရက်ကိုလုံခြုံအောင်လှုပ်လိုက်တဲ့ကျော်ဆရာကဘယ်နည်းနဲ့ကိုကိုစောင်းရှောက်မလို့အတက်လဲတင်ပဲ့ပြင်ဆုံးမသိပမချံဘေးရန်စီကာတင့်ရအပ်ဖို့ဆရာတို့ကျင့်ဖို့ဝင်ငါးပြအဲ့ဒီဝတ္တရား၅ခုနဲ့ဒီတပည့်ကိုပြန်ပြီးတော့စောင်းရှောက်တယ်အဲ့ဒါဟာကိုကိုကိုတောင်ရက်ကိုမလုပ်တော့လုံခြုံအောင်လှုပ်လိုက်တာဟုတ်လားအတက်တင်ပေးမယ်နော်ကောင်းအောင်ဆုံးမမယ် နော်ဆရာသားမချမ်းပဲနဲ့သင်မယ်နော်ဘေးတွေရန်တွေမတွေ့အောင်စီးမယ်ပြီးတော့ကိုယ့်ထက်ပိုပြီးတော့တော်တဲ့တက်လန်းရှိတဲ့နေရာကိုပို့ပြီးတော့ပို့ပေးမယ်တပည့်ဆရာရဲ့ဝတ္တရားပေါ့နော်နောက်ဘုန်းဘုန်းတို့အနောက်ရက်အနောက်ရက်ကြတာပါတော့တာမယားဆိုတာမယားကိုပြောတာပေါ့နော်အဲလင်းဖြစ်တဲ့ပုဂ္ဂိုလ်ကမယားရဲ့ပုံမှာဘယ်လိုကျင့်ရမှာတော့မထီမဲ့ကင်းအနှင်းဥစ္စာမိစ္ဆာမမဝစားစင်ရဲ့မျက်နှိုးကျင်ငားရင်လင်ကျင့်ရတဲ့အသေးစိတ်ပြောစရာလေးတော့အလွန်ကောင်းတာပေါ့အဲ့ဒါလေးပြောနေရင်လည်း ဟိုလောကီဟိုမင်္ဂလာဆောင်တဲ့အချိန်မှာဟောတဲ့တရားမျိုးဖြစ်သွားလိမ့်မယ်ဟုတ်လားဒါသူဝိနယောစာသူသိခိတော်ထဲမှာသူကပါယုံလေးလောက်ပဲပုံမလို့ပြောနေမယ်နော်မထီမဲ့ကင်းအနှင်းဥစ္စာနော်အထင်မသေးနဲ့နော်ကိုကိုဇနီးကိုကိုအထင်မသေးရဘူးအနှင်းဥစ္စာရတာကိုအပ်ရမယ်ပေါ့နော်ပြီးတော့ပါတော့မိစ္ဆာမမအိမ်တော်ရင်ဖောက်ပြန်တဲ့ဝိစားဆင်ရင်နော်တော့သူမဝယ်တဲ့လို့တော့မဟုတ်ကိုယ့်ရဲ့မျက်နှာမှုကိုပြသတဲ့အနေနဲ့မြတ်စွာဘုရားခိုင်းတာမျက်နှိုးကျင်တယ်ဟောထပ်ပြီးတော့တောင်မှ ကြည်ကျင်နာနာရှိဖို့နော်အဓိကဒီမသုံးခုကို ကြည်လိုက်လို့ရှင် तू ဟာမျက်နှိုးတတ်ဖို့ကျင်နာတတ်ဖို့တန်ဖိုးထားတတ်ဖို့ဒါလိုတယ်ပေါ့နော်ဒီဥစ္စာအဲ့ဒါတွေ့ရတယ်ငါးခုထဲမှာသုံးခုကအဲ့လိုဖြစ်နေဟုတ်လားအဲ့ဒါလို့ဆိုရင်အနောက်ရက်ကလုံခြုံလိုက်မယ်ဘယ်နည်းနဲ့လုံခြုံမလို့အိမ်တွင်းမှုလို့တိမ့်ထုတ်သေးချာမိစ္ဆာကျင်ရှောင်လေယောင်ဖြန့်ချီပြင်းရည်မမှုဝင်ငါးစုငါအိမ်သူကျင့်အပ်စွာတဲ့နော်ဇနီးမယားရဲ့ဝတ္တရား၅ခုနဲ့ အနောက်ရဟာဘာဖြစ်သွားမလဲလုံခြုံသွားမယ်နော်အိမ်တွင်းမှုလုပ်သိမ့်ထုတ်သေးချာမိစ္ဆာကျင်ရှောင်လေယောအောင်ဖြန့်ချိလေယောအောင်ဖြန့်ချိဆိုတာသူ့မျိုးကိုမျိုးမျှအောင်ပေးတာကိုပြောတာကိုယ့်ဘက်ကြီးကြတာမျိုးမဖြစ်စေဘဲနဲ့လုံနိုင်တာကိုပြောတာဟုတ်လားတထားအနောက်ရပါနော်ပြီးတော့ဘာလို့မြောက်ရမြောက်ရကြတော့မိတ်ဆွေဟုတ်လားပေးကမ်းချီးမြှင့်ကိုနဲ့ရှင်သာစီးပွားဆောင်ရွက်နှုတ်မြတ်ချိုတာတစ္ဆာမှန်စီဝင်ငါးတွေကျင့်လေမိတ်တာဟာ အဲ့ဒါလို့ဆိုရင်မြောက်ရက်ဟာလုံခြုံသွားမယ်ဘယ်နည်းနဲ့လုံခြုံမလို့အဲ့ဒါကိုမိတ်ဆွေတွေကကိုယ့်အပေါ်မှာစောင့်ရှောက်မှာပေါ့အခုမူယူနေတာမျိုးမြန်ဖြစ်ရင်လည်းကိုယ့်အသက်ကောကိုယ့်ဥစ္စာပစ္စည်းရောစောင့်ရှောက်မယ်ကိုယ့်ရဲ့မကောင်းတာတွေကိုလည်းပဲဟိုထိမ့်သိမ့်ပေးထားမယ်အစသာရပါပေါ့နော် ကိုယ့်ပေါ်မှာမေတ္တာနဲ့သူတို့ကလည်းစောင့်ရှောက်မယ်ဒါမြောက်ရက်လုံခြုံသွားတာဒီသုတ်တန်ထဲမှာမိတ်ဆွေနဲ့ပတ်သက်ပြီးတော့အများကြီးဟောတာတွေ့ရတယ်အဲ့ဒါတွေတော့မပြောတော့ဘူးလို့အောက်မေ့ထားပါတယ် ဘလို့အင်္ဂါရက်တွေနဲ့ပြည်စုံမှမိတ်ဆွေကောင်းလဲမိတ်ဆွေအမျိုးအစားပေါင်းများစွာခွဲခြားပြီးတော့ဟောတာနော်လူလောကမှာဆက်ဆံရေးအရေးကြီးတယ်ဆိုတာကိုလည်းပဲဖော်ပြရောက်တယ်လို့ဘုန်းကြီးထဲမှာတော့အဲ့လိုတွေးမိတယ်ပေါ့နော်ဒါမြောက်ရက်ကိုမလုပ်တာတော့လုံခြုံအောင်လုပ်တယ်နောက်အောက်ရက်ကိုလုံခြုံဘလို့လုပ်မလို့ဝါစွာကြွေမွေပြူရေးစီရင်နားလျင်ကုစီငှဝေရတာအခါကိုလွတ်အရှင့်ဝတ်မချွတ်ငါးခုတာတဲ့ဒါလုပ်ငန်းရှင်တွေတတိထားတဲ့အကောင်နော်ဘယ်သူပဲဖြစ်ဖြစ် ကို့အောက်ကနော်မိသားစုတစုမှာကို့အောက်အရက်လို့ဆိုတဲ့လက်အောက်ငယ်သားဆိုတာများသောအားဖြင့်ရှိကြတာပဲနော်အဲ့ဒါရဲ့ပုံမှာလည်းဝတရားကြေရမယ်ဟုတ်လားကြေလို့ကြေမှသာလဲအောက်ရဟာလုံခြုံပဲဟုတ်လားဝါစွာကြွေးမွေးပြုရေးစီရင်ကောင်းကောင်းကြွေးရမယ်သူတို့ရဲ့မှုကိစ္စတွေအဆင်ပြေအောင်စီရင်ပေးရမယ်နားလျင်ကုစေတဲ့နေမကောင်းထိုင်မကောင်းရှိရင် ကုသပေးရမယ်ဂရုစိုက်ရမယ်ပေါ့နော် ငှဝေရတာကောင်းစားစရာကောင်းတာလေးဘာလေးရှိရင်လေဝေနိုင်မျှနိုင်ရမယ်ဟုတ်လားအခါကိုလွတ်တယ်နော်ခါကြီးရဲ့ကြီးသူ့ရဲ့ထုံတန်းစင်လာယဉ်ကျေးမှုဘာညာရှိတယ်ဆိုရင်လေလွတ်ရမယ်ပေါ့နော်သူ့ရွာဘာညာပြန်ပြီးတော့ပေါ့ဟုတ်လားအဲ့လိုဆိုလို့ရှိရင်အောက်ရဟာဘာဖြစ်သွားမလဲလုံခြုံမယ်နော်အိတ်တော်နောက်ကြထတော်ကရှိပေးမယူအပ်စိစက်ဆောင်ရွက်ကျေးဇူးမြတ်ငါးချက်ကျွန်ကျင့်ရတယ်နော်ဒီလောက်ပြည့်စုံတဲ့နော်စီကံကတော့ကမ္ဘာလောကမှာမရှိနိုင်ပါဘူး ဟုတ်လားအကုန်လုံးအတွက်မြတ်စွာဘုရားမလိုအောင်ဟောတာပေါ့နော်တပ်ပညုတဉာဏ်ကြီးနဲ့ကြည်ပြီးတော့ဟောထားတာဟုတ်လားနော်အိတ်တော်နောက်ကြထတော်ကရှိတဲ့အခြေအနေအကြောင်းကြောင်းရကိုကလက်အောင်ငယ်သားဖြစ်နေတယ်ဆိုရင်နောက်ကြမှာအိတ်ဟုတ်လားထရင်တော့ဘာလို့အရင်ထားပေးမယူအစစ်ဆက်ဆောင်ရွက်တယ်ပေးမယူလုပ်ငန်းကိန်းစားလုပ်ရင်လည်းပဲစိတ်ရဆက်ဆက်လုပ်မသေးမချာမလုပ်နဲ့ပေါ့နော်ပြီးရင်သူ့ရဲ့ဂျေဇူးတရားကိုနှုတ်ကမျက်နှာရမယ် ဒါဆိုလို့ရှိရင်အထက်လူလူကအလွန်သဘောကျမှာပေါ့ဟုတ်လားအဲ့ဒါပါတော့အောက်ရက်လုံခြုံခြင်းပဲဟုတ်လားအဲ့လို့ဆိုရင်အထက်ရက်လုံခြုံဘယ်လိုလုပ်ရမှာတုံးအထက်ရက်ကတော့ကျင့်စေကျင့်ပြီးသူတော်ကောင်းတွေကိုအထက်ရက်လို့ပြောတာ။အိုးဟုတ်လား။အဲတခါကျင့်ဝတ်၅ပါးပေါ့နော်။မေတ္တာစိတ်သက်ဆောင်ရွက်ချစ်ခင်ခင်မင်နှုတ်ချိုလိုလင်ဖိထားတတ်အားလှူစေဝင်ငါးတွေပြုလေတာရကာတဲ့။နော်အထက်ရက်ကိုလုံခြုံအောင်လုပ်တာနော်။မေတ္တာရှိရမယ် ကောင်းစေခြင်းတဲ့စိတ်ရှိရမယ်နော်ဆောင်ရွက်ချစ်ခင်အလုပ်ကိစ္စတွေဘာတွေကိုချစ်ချစ်ခင်ခင်ဆောင်ရွက်ပေးရမယ်ပေါ့နော်ခင်မင်နှုတ်ချိုစိတ်ထဲမှာမေတ္တာရှိဖို့ပါပဲအဓိကဟုတ်လားပြောတဲ့စကားလည်းချိုချိုသားသားမေတ္တာရှိမှပဲထွက်မှာဟုတ်လားလိုလျင်ဖိတ်ထားတဲ့အရှင်ဘုရားဘာလို့ရှိလဲဆိုတာကိုပြောရမယ်ဖိတ်ထားရမယ်ပေါ့ဟုတ်လားပြီးရင်တက်နိုင်တဲ့လောက်လှူရမယ်မတက်နိုင်တာလှူခိုင်းတာတော့မပါဘူးနော်တက်အားလှူစီတယ်ဟုတ်လားအဲငါမျိုးဟုတ်လား အဲ့ဒါလို့ဆိုရင်အထက်ရက်ကလုံခြုံမယ်ဘယ်နည်းနဲ့လုံခြုံမလို့မကောင်းမြစ်တာကောင်းရာညွန်လက်အသစ်ဟောကျူနာဘူးထက်မှနတ်ထန်တင်ရာမြစ်တာလည်းပြူရဟန်းမှု6ခုလုံးသေးကြတဲ့နော်ရဟန်းဝတ္တရားကြတော့6မျိုးဖြစ်သွားနော်ကျန်တာတွေအကုန်လုံး9မျိုးနဲ့ညီလာခဲ့တာဟုတ်လားဟုတ်တယ်တော့မကောင်းမြစ်တာမကောင်းမြစ်တာမဟုတ်ဘူးရမကောင်းမြစ်တာတဲ့တားတာလည်းမဟုတ်သူကပောဓာနာစကားတဲ့ဒီမြစ်တာဆိုတဲ့ဥစ္စာနော်တားမြစ်တယ်ဆိုတဲ့အတိဘယ်ကိုပဲယဉ်ညွန်းတာပါ ဟုတ်လား ကာယံကိုက်အောင်လှုပ်ထားရုံလို့ထင်နေတာမဟုတ်ဘူးဆရာကြီးဥဒုက္ခရှင်းပြထားတာရှိတယ်ဒါမြစ်တာဆိုပောရဏရှေးစကားတစ်ခုပေါ့နော်ရှေးတုန်းကစကားမကောင်းတာကိုတားဆီးတာပေါ့မကောင်းမြစ်တာကောင်းရာညွန်လက်အသစ်ဟောကျူးနာဘူးထမှန်နတ်ထံတင်ရာမြစ်တာလည်းပြုယဟန်မှု6ခုလုံးသေးချာဘာမှနားမလဲကြမရှိပါဘူးအလွန်ကောင်းတယ်နော်ဒါယကဒါယကဝတ္တရားကြည်တော့ယဟန်ယဟန်ဝတ္တရားကြည်လာတယ်အဲ့ဒါကိုပဲဘလို့မြတ်စွာဘုရားတင်စားပြောတော့ အထက်ရက်ကိုလုံခြုံစေတယ်တဲ့နော်ယုံညံ့တဲ့တရား14ပါးကိုရှောင်ကျင်ပြီးတော့အယက်မျက်နာ6ခုကိုလုံခြုံစေသောအဖြစ်ဒီဘဝနောက်ဘဝနှစ်ပါးစုံဘဝကိုအောင်နိုင်အောင်ကျင့်သုံးတဲ့ပုဂ္ဂိုလ်တဲ့အဲဘလောက်ကောင်းတော့ဒါတရားရဲ့မာတိကာပဲအဲ့တော့ယုံညံ့တဲ့တရားကိလေသာတရား၄ပါးကံကိလေသာတရား၄ပါးပါတယ်တော့တတ်တယ်ခိုးတယ်ကာမကိစ္စဖောက်ပြန်တယ်လိညာပြောဆိုတယ်ဟုတ်လား မကောင်းတဲ့အရာဌာန၄ပါးဖြင့်မကောင်းတာကိုမလုပ်ဘူးအဂတိ၄ပါးဆန္ဒဒေါသဘယမောဟနားလည်ရနော်အဲပြီးတော့ဥစ္စာပစ္စည်းကြောင်း6ခုကိုလည်းမမိဝဲဘူးဥစ္စာပစ္စည်းကြောင်း6ခုကဘာလဲတော့ဥစ္စာပစ္စည်းကြောင်း6ခုဟာသေသာတောက်စားလမ်းသွားခါမဲ့ရှုငဲ့တယ်ပင်ပျော်ရွှင်အံလောက်မကောင်းမိတ်ဖြင့်ပြည့်ရည်ခြင်းကရိုရွင်းဥစ္စာပျက်ချောင်းတည်အဲ့ဒီ6ပါးမှာတပါးတပါးကိုနောက်ထပ်တစ်ခုစီတစ်ခုစီမှာအပြစ်6မျိုး6မျိုးထပ်ပြီးတော့ပြောတာအဲ့ဒါဘုံဘုံရွတ်မပြတော့ဟုတ်လား အဲ့တော့ဒီမှာနောက်ဆုံးဏီကုံးလေးကိုဘုံဘုံသဘောကျတယ်ကျမ်းသိင်္ဂါလတုတ်ဝယ်ပြသုံးဝမျက်စေဟာကျင့်ဝတ်မပြေပယ်လေးတွေလားလေမြင့်ရှိကြလားလေရှိမြင့်ကြဤတိဝုကုံဆွေမျိုးစုံ6ပုံထက်နဲ့ရွာရှင်းပြစရာလိုမယ်မထင်ပါဘူးနော်ကျမ်းသိင်္ဂါလတုတ်ဝယ်ပြသုံးဝမျက်စေဟာမြတ်စွာဘုရားဟောခဲ့တယ်ကျင့်ဝတ်မပြေပယ်လေးတွေလားလေရှိမြင့်ကြကျင့်ဝတ်တွေကြည်အောင်မဖြစ်လို့ရတော့အပယ်လေးပါရောက်နိုင်တယ်ပေါ့နော် ဤတိဝုကုံဆွေမျိုးစုံ6ပုံထက်နဲ့ရွာနော်အဲ့ဒါကိုနောက်ဆုံးလင်္ကာလေးစီထားပြန်တယ်လှဲပြီးပြင်ကနှစောင်းချသူမိဘနဲ့သားမယားနဲ့လင်အရှင်နဲ့ကျွန်ထေမွန်တကမိတ္တဟာနဲ့ဆရာတပြည့်တဲ့တဲ့မချွတ်ကျင့်ဝတ်စုံလင်ဖြူတန့်စင်မူရှင်လဲမကွေသေးလဲမကွာနတ်ရွာလူပြည်လှဲ့လေအတူစံသားမူ၍နေဘူးရွှေပြည်ဝင်းအံ့သေးတိမတီကျင့်ဝတ်ချွတ်သူတို့မှာမလွတ်တာဒီလေးရွာဖို့လုံလုံလူဖြစ်ရှုံးတဲ့ ဒါလေးတော့နည်းနည်းရှင်းပြမယ်နော်လှဲပြီးပြင်ကနားဆောင်ချသူနှစောက်မြို့ကလူတွေကတော့ဒီစကားကိုနားလည်ဖို့မလွယ်ဘူးနော်ဘုံဘုံတို့လှဲတစည်းကိုကြည်လိုက်လှဲပင်ကြီးနှစ်ပင်ရဝင်ရိုးမှာဆွတ်တာနော်ခလေကောင်မှာဘုံဘုံတို့ဇင်တုံးတင်ပြီးတော့ဇင်တုံးပေါ်မှာလှဲအိမ်ဟုတ်လားလှဲဆန်ဟုတ်လားလှဲဆန်တဘိုးတုံးတက်ဖို့လှဲဆန်ပေါ်မှာလှဲအိမ်တင်ထားဟုတ်လားအဲ့တော့ဒီလှဲပင်နှစ်ပင်ထွက်မသွားဖို့အတွက်ဘာနဲ့လှုပ်ထားအောင်ဆိုတော့အဲ့ဒီလှဲဝင်ရိုးထိတ်နဲ့ထိတ်မှာအပေါက်ကလေးဖောက်ပြီးတော့ တက်ကလေးရှူထားအထစ်ကလေးဖြစ်နေအောင်လှဲပင်းကထွက်လို့မရအောင်ဟုတ်လားအဲ့ဒါကိုနဇောင်းလို့ခေါ်တယ်တကယ်လို့အဲ့ဒီနဇောင်းကျိုးသွားတယ်ဆိုရင်လှဲပင်းကြီးကဘာဖြစ်တော့ကျွတ်ထွက်သွားမှာပေါ့ဒါအမားတို့ကတော့တော့နေလာဆိုတော့သိတာပေါ့နော်လှဲဝင်ရိုးလဲကျိုးဘူးတယ်ဟုတ်လားနဇောင်းလဲကျိုးဘူးတယ်ဟုတ်လားလှဲပင်းကြီးလဲထွက်သွားဘူးတယ်ဟုတ်လားမောင်းရင်ပြုတ်ရင်နဲ့နော်ဒါတင်စားပြီးတော့ပြောတာဒါမြတ်စွာဘုရားကိုတော်တိုင်ဟောတာဒီဥစ္စာဟုတ်လားမြတ်စွာဘုရားဘယ်လိုဟောတော့ဒီမှာ ဒါနင်္စပိယဝိဇင်္စအတ္တသရိယာစယာဣဒာတမနာတတ္တာစဓမေတုတထတထယထာရဟံဣဒေခောသင်္ကဟာလောကေရထတာနီဝယာယတောတဲ့ဒီစကားလေးကိုကြည့်ပြီးတော့စတော်ကြီးကစီတာနော်ကျင့်ဝတ်ကိုမကျင့်ဘူးဆိုလို့ရှိရင်ဒီလူရဲ့ဘဝဟာနှဆောင်ကျိုးသွားတဲ့လှဲတစည်းဟာနော်ဘိန်းကြီးကပြင်းမဲ့ထွက်သွားဆိုမောင်းလို့ဘယ်ရတယ်မလို့အကုန်လုံးကိုယ်ကဖြစ်သွားရောနော်အဆင်ပြေတော့ဟုတ်လားဒီမှာတော့မြတ်စွာဘုရားဘယ်လိုဟောတော့ဒါနင်္စပေယဝိဇင်္စအတ္တသတိယာစယာဣဒာတဲ့ နော်တမာနတ္တတာစတမေသူတထတထယထာတာဒီကြတော့မြတ်စွာဘုရားသင်္ခါတရား၄ပါးကိုပြောတာနော်လောကရဲ့ပေါ်မှာဒါနဆိုတဲ့ပေးကမ်းမှုနဲ့ချိမြောက်ခြင်းပေယဝိဇ္ဇဆိုတဲ့ချစ်ဖွယ်စကားပြောဆိုပြီးတော့ချိမြောက်ခြင်းအထသရိယလို့ဆိုတဲ့သူ့ရဲ့အကျိုးစီးပွားကိုကျင့်သုံးပြီးတော့ချိမြောက်ခြင်းတမာနတ္တတာလို့ဆိုတဲ့ကိုနဲ့တန်းတူထားပြီးတော့ဆက်ဆံခြင်းဖြင့်ချိမြောက်ခြင်းချိမြောက်ခြင်း၄မျိုးရှိတယ်ချိမြောက်ခြင်းကိုပါဠိလိုသင်္ကဟလို့ခေါ်တာဟုတ်လားကိုယ်ပတ်ဝန်းကျင်ကိုလောကရဲ့အပေါ်မှာလူသားလောကရဲ့အပေါ်မှာ နော်ဒီတရားလေးမျိုးနဲ့ထိုက်သည့်အားလျော်စွာချီးမြှောက်လို့ရှိရင်ဒီလူရဲ့ဘဝနော်ပြည်စုံနေတဲ့ရင်တစည်းလို့သူကတာတာရရပဲသွားနေမယ်တကယ်လို့အဲ့လိုမဟုတ်ဘူးဒါရီပျက်စီးတယ်ဆိုလို့ရှိရင်တော့သူကဘလို့ဖြစ်သွားမှာတော့နော်နှစောင့်ကျိုးသွားတယ်လို့မျိုးဖြစ်သွားမှာပေါ့နော်အဲ့ဒါကိုဆရာကြီးကဒီတုတ်တန်ကိုကြည့်ပြီးတော့ရေးတာဟုတ်လားလှဲပြီးပြင်ကနှစောင့်ချသူမိဘနဲ့ရမိဘနဲ့သားမယားနဲ့လင်အရှင်နဲ့ကျွန်ထင်မွန်တကာမိတ္တဟာနဲ့ ဟုတ်ဆရာတပည့်တိတိမချုပ်ကျင့်ဝတ်စုံလင်ဖြူတန့်စင်မှုရှင်လီမကွေသေလီမကွာနတ်ရွာလူပြည်လှဲ့လေအတူစံသားမှု၍နေဘူးရွှေပြည်ဝင်အံ့တီတီမတီကျင့်ဝတ်ချွတ်သူတို့မှာမလွတ်တာသည်လေးရွာကိုလုံလုံလူပြည်ရှုံတယ်လေးရွာဆိုတာဘာပြောရတော့အပေလေးပါးကိုပြောတာအာဟုတ်လားအဲ့တော့ဒါပါလေလို့မေးရင်သင်္ကာလတုတ်တာအနှစ်ချုပ်ပေါ့နော်ဒီထဲမှာစောစောတုန်းကဥစ္စာပစ္စည်း နော်ပစ္စည်းကြောင်း6ပါးကိုတပါးတပါးကို6ခု6ခုဟောတာတွေမိတ်ဆွေဟိုအသေးစိတ်ပြီးတော့ရုပ်မာတဲ့မိတ်ဆွေကိုလည်းအမျိုးမျိုးကောင်းတဲ့မိတ်ဆွေကိုလည်းအမျိုးမျိုးဟောတာတွေကိုဘုံဘုံကြော်လိုက်တာပေါ့နော်နောက်ထပ်ပြောချင်တာလေးတစ်ခုရှိလို့ဟုတ်လားအဲ့တော့ဒီကြားထဲမှာဖြတ်ပြီးတော့ပြောရင်တာဘာတုံးဆိုတော့မြတ်စွာဘုရားရဲ့တပ်ပညုတဉာဏ်ကြီးကိုနော်ယုံကြည်တဲ့စိတ်ကြည်ညိုတဲ့စိတ်နဲ့အော်လူလောကမှာဒီလောက်ကောင်းတဲ့နော်လူသားတွေအတွက်ဒီလောက်ကောင်းတဲ့နော်ဝိနည်းဆိုတာ မရှိတော့ပါလားဆိုတာကိုနားလေပေါ့ဟုတ်လား ဒီဝီနီးဒီစီကံဒီဥပဒေတွေကိုလိုက်နာနိုင်ရင်လိုက်နာနိုင်သလောက်မင်္ဂလာရှိမှာပဲလေအကျိုးရှိမှာပဲအခုဟိုစကားကိုကြီးကြီးကျယ်ကျယ်ပြောတာတော့မဟုတ်ပါဘူးเนาะဒီကဘာကြီးကိုကြည်လိုက်ပေါ့တိုးတက်နေတဲ့နိုင်ငံတွေကိုကြည်လိုက်ပေါ့ဟုတ်လားများသောဖြင့်တိုးတက်နေပြီချမ်းသာနေပြီဒီရုပ်ဝတ္ထုပိုင်းဆိုင်ရာအစသရာရာပေါ့နော်ငြိမ်ငြိမ်ချမ်းချမ်းရောနော်အကုန်လုံးတိုးတက်နေတယ်ထွန်းကားနေတယ်ဆိုတဲ့နိုင်ငံတွေကဘာတွေ့ရလဲဆိုရင်တို့မှာစီကံရှိတယ်ဟုတ်လားစီကံရှိတယ် ပို့ပြီးတော့တဆင့်တက်ပြောရမလို့ဆိုရင်အလွန်ကောင်းမွန်တဲ့ဥပဒေတွေရှိတယ်အဲ့ဒီဥပဒေတွေကလည်းစာအုပ်ထဲတင်ရှိတာမဟုတ်ဘူးတကယ်စိုးမိုးတာတွေဥပဒေအတိုင်းသွားတာပဲအကုန်လုံးဟုတ်လားအဲ့တော့ကောင်းမွန်တဲ့ဥပဒေတရက်ကိုစိုးစိုးမိုးမိုးလှုပ်ထားနိုင်မယ်ဆိုလို့ရှိရင်ဒီနိုင်ငံဒီလူအတိုင်းဝန်ဒီလူအဖွဲ့အစည်းဟာဘာမှမချမ်းသာတဲ့အမကြီးပွားတဲ့အကြောင်းမရှိဘူးဟုတ်လားမြတ်စွာဘုရားဒါဟောထားတာဘလို့မှားမှာတော့ဝိနယောစာသူသိခိတောဒါမင်္ဂလာ နော်စီကံရှိတယ်စီကံကိုလိုက်နာတယ်ကျင့်သုံးတယ်ဆိုရင်ကြီးပွားလိမ့်မယ်ချမ်းသာလိမ့်မယ်လို့ပြောတာအဲ့တော့မကြီးပွားဘူးမချမ်းသာဘူးဟုတ်လားဆင်းရဲနေတယ်မွဲတည်နေတယ်ဆိုရင်ဘာကိုနားလည်နိုင်ဖို့လိုမလို့စီကံမရှိဘူးဆိုတာကိုနားလည်နိုင်တယ်ဟုတ်လားဒါတွေကိုပြောမယ်ဆိုရင်တော့လည်းပဲစကားတွေဟာပြီးမှာမဟုတ်ဘူးအဲ့တော့တရားနာနေတဲ့လူတွေဟာနားလည်ပြီးသားတွေလို့ဘုံဘုံကထင်ပါတယ်ဟုတ်လားစီကံမရှိလို့နော်ဘလောက်ဒုက္ခရောက်နေလဲ နယ်ပယ်အသီးသီးမှာသူ့စည်းကမ်းကိုစည်းကမ်းဆိုတာတွေရှိတယ်နော်သူသူ့ရဲ့အကျင့်သူ့ကျင့်ရဲ့သူ့ကျင့်ကိုကိုကျင့်ကိုဆိုတာတွေဟာရှိတယ်တချို့ဟာတွေကြတော့လည်းပဲနော်ဥပဒေထဲမှာပြဋ္ဌာန်းထားတာတော့မဟုတ်ဘူးပေါ့ဒါပေမဲ့လို့သူဟာသူကိုပဲပြဋ္ဌာန်းထားသလိုမျိုးနော်ဘလိုမျိုးပြောတဲ့နဲ့ဘလိုဆိုတဲ့နဲ့ဘလိုလှုပ်တဲ့ကိုင်းတဲ့နဲ့ဘလိုနေတဲ့ထိုင်တဲ့နဲ့အကုန်လုံးလူတိုင်းလူတိုင်းမှာနော်ကိုယဉ်ကျေးမှုနော်ကိုဟာနဲ့ကိုအကုန်လုံးမှာရှိနေကြတယ်တကယ်တမ်းကစီကံလေးတွေ ယဉ်ကျေးမှုကိုအခြေခံပြီးတော့ဟုတ်လားအဲ့ဒါတွေကိုဘုံဘုံတို့လိုက်နာနိုင်ရင်လိုက်နာနိုင်သလောက်စီကံရှိရင်ရှိသလောက်ဘာဖြစ်နိုင်တော့ချမ်းသာနိုင်တယ်အဲ့လိုဆိုရင်စီကံမရှိဘူးဟေ့နော်ဒီဝိနည်းတွေကိုကောင်းကောင်းလဲသိအောင်သင်ထားတာမရှိဘူးနော်သိတော့လည်းပဲမကျင့်သုံးဘူးဆိုရင်ကတော့မင်္ဂလာပျက်စီးမှာနော်မင်္ဂလာပျက်စီးပြီဆိုရင်တော့ဆုတ်ယုတ်မှာပေါ့ဟုတ်လားကြီးပွားခြင်းချမ်းသာခြင်းရဲ့ဆန့်ကျင်ဘက်တွေလာလိမ့်မယ်ဟုတ်လားဒါကြောင့်မလို့ဒီ မင်္ဂလာကိုလည်းဘုံဘုံတို့ပြည့်စုံအောင်ဘာလို့မလို့စူးစမ်းအဲ့တော့ဒါနဲ့ပတ်သက်ပြီးတော့နော်ဏီကုံလေးပြောရင်ဒါမလေးအချင်းရလည်းပဲမြန်လိုက်တာနော်ဏီကုံပိုင်းလေးပြောရင်ဒါဘာတုံးဆိုတော့ဒီဝိနည်းနဲ့ပတ်သက်ပြီးတော့ဘုံဘုံတို့တွေသိပြီးတော့အလေးနဲ့မထားဘူးနော်လေးလျူရှုပြီးတော့နေမယ်ဒါကိုသိပြီးတော့ဂယုမဆိုင်ဘူးဆိုလို့ရှိရင်ဘဝဗျံမတာပဲသွားမှာလို့ ဗယံပဓာတွေများနေတဲ့လူတွေစုနေတဲ့အတိုင်းဝိုင်းကြီးကလည်းဘာဖြစ်သွားမလဲဗယံပဓာပဲသွားမှာပေါ့နော်ဒါကြောင့်ဒီဝိနယောစာသူတိခိတော်အရေးပါပုံဇတ်တော်တပုတ်ဘုံကပြောပြခြင်းဟုတ်လားအဲ့ဒီဇတ်တော်ကလည်းနည်းနည်းတော့ထင်ရှားပါတယ်ခဏခဏလည်းပြောဥပါတယ်ဘာဇတ်လဲဆိုတော့ဂန္ဓာရဇတ်တခုသောဘုရားဖရာလောင်းကြီးကဂန္ဓာရတိုင်းမှာဘယင်ကြီးဖြစ်တယ်နော်လွန်ချမ်းသာတိုင်းပြည်ကလည်းကြီးကြီးအဲ့ဒါတနေ့တော့ သူ့ရဲ့မူမတ်ဘိုဘာနဲ့ဒီလာတာပြည်ထဲမှာထွက်ပြီးတော့ညချမ်းခါကလာစကားပါညာပြောနေတော့ရုတ်တရက်လက်ငပုတ်ဖမ်းတယ်လက်ကျက်တယ်ပေါ့နော်ခုခေတ်လိုပြောမှဆိုရင်တော့အဲရှေ့ခေတ်ကတော့အဲ့ဒါယာဟုမျိုးတယ်ဆိုပြီးတော့ပြောရတာလည်းရှိအဲ့တော့လာကြည့်နေရင်းနဲ့ပဲတခါတည်းမှိန်ပြီးတော့အမှောင်ကျတယ်လို့မျိုးဖြစ်သွားတာလာကျက်တာတွေမြင်မှုပါတယ်ဟုတ်လားအဲ့ဒါကြည့်ပြီးတော့ဘုရားလောင်းကဩဒီယာဟုဆိုတာလရဲ့အညစ်အကြေးတစ်မျိုးပဲပေါ့နော် အဲ့တော့အညစ်အကြေးကသူ့ကိုဖမ်းလိုက်တာနဲ့အညစ်အကြေးတင်သွားတာနဲ့လရဲ့အယောင်တွေဟာအကုန်လုံးမှိန်ကျသွားတာအဲ့တော့ငါလည်းငါဘဝကိုတေးဒီအထိအယောင်မှိန်မှိန်နဲ့တော့မနေနိုင်ဘူးငါဘဝကိုအညစ်အကြေးကိုတန်ရှင်းအောင်လုပ်ပြီးတော့တောက်ပတဲ့ဘဝတစ်ခုဖြစ်အောင်လုပ်မယ်တဲ့အဲ့လိုတွေးတာဗျာအံဩစရာကြီးဟုတ်လားသူမို့တွေးတတ်ပလေလို့ပြောရမှာဟုတ်လားတော့အညစ်အကြေးမကင်းတဲ့ဘဝဟာမဖြူစင်ဘူးမတန်ရှင်းဘူးမတောက်ပဘူးအညစ်အကြေးကင်းမှဖြူစင်မယ်တန်ရှင်းမယ်တောက်ပမယ် အဲ့တော့ငါဒီမင်းအိမ်မှာအများပေါ်မှာအုပ်ချုပ်ဆုံးမပြီးတော့နေရတာငါမှအညီအကြီးတွေအလွန်များတယ်ဒါကြောင့်ဒါတွေကိုငါအကုန်စွန့်ပြီးတော့သွားတော့မယ်အဲ့မှာ तू တခုစဉ်းစားတာလေတခုပါသူများကိုဆုံးမခြင်းအပြင်ဘယ်ကျိုးရှိပါအန်ဒီငါကငါဆုံးမဖို့အတွက်ငါသွားတော့မယ်ဆိုတော့အကုန်စွန့်ထားခဲ့တာနော်အဲ့ဒါအတိုင်းဝင်းတွေအကုန်လုံးငိုးယိုးနေတုန်းကိုပဲတားကြစီးကြတဲ့ကြားတွေကပဲထွက်သွားတာပဲဟုတ်လားအဲ့ဒီသတင်းကို သူနဲ့မမြင်ဘူးပဲနဲ့မိတ်ဆွေဖြစ်နေတဲ့ဝိရိယတိုင်းကိုအစိုးရတယ်ဝိရိယရှင်ပင်ရကြားတယ်အဲ့ဒါရှင်အနန္ဒာလောင်းပဲအဲ့တော့သူတို့ကဒီမမြင်ဘူးပဲနဲ့မိတ်ဆွေဖြစ်နေတာကုံတယ်တွေကနေတဆင်ပေါ့အဲ့ဒါလက်ဆောင်တွေပါတွေပေးရင်းနဲ့စားတွေပါတွေပေးရပြန်ကြရင်းနဲ့ရင်းနှီးနေကြတာလူရင်းလူတော့တခါမတွေ့ဘူးအဲ့တော့အဲ့ဒီဝိရိယပင်ရရှင်အနန္ဒာလောင်းကလည်းဘလို့စဉ်းစားတော့ဆိုတော့ဒီသတင်းကိုသူကကြားတယ်အော်ကန္နာဒါတိုင်းကရှင်ပင်ကြီးနော်တောထွက်သွားတဲ့ဟုတ်လားလမ်းကပုတ်ဖမ်းတာကိုကြည့်ပြီးတော့ တောထွက်သွားတဲ့အဲ့ဒီဟာပါသူကကြားတယ်အဲ့တော့ဒီသူကျင့်သွားတယ်ဒီယတိဝစ်သွားတယ်ဒီအနေအထားမျိုးဟာတေချာပေါက်ယုံညံ့တဲ့ကိစ္စမဖြစ်နိုင်ဘူးသူကငိုတော့လည်းသူကလေးစားပြီးသားဆိုတော့အဲ့လိုဆိုလို့ရှိရင်ငါလည်းပဲသူ့လမ်းကိုလိုက်တဲ့နေဆိုပြီးတော့အဲ့ဒါတွေ तू ကလည်းတိုင်းပြည်ကိုစွန့်ထားကြပြီးတော့ तू ကလည်းပဲနီးစပ်ရာတော့ဝင်ပြီးတော့ရသေးဝက်သွားတယ်ဘုမဒီဖြစ်ပျက်ကလေးကိုတိကြည့်တဲ့အခါသူ့ကိုပို့ပြီးတော့အံ့ဩမိတယ်ဟိုကညံရှိလို့လှုပ်တဲ့နေဆိုပြီးတော့လှုပ်သွားတာ ။ तू ကဘာနဲ့လှုပ်သွားတော့ तू ကယုံကြည်မှုနဲ့လှုပ်သွား။ဒီလူပေါ်မှာယုံကြည်လို့လှုပ်သွား။ဒီလူလှုပ်တဲ့အလုပ်ဟာတေချာပေါက်ယုံညံ့တာတော့မဖြစ်နိုင်ဘူး။သူ့ထက်ကြီးကျယ်တဲ့စီးစိမ်ကိုစွန့်သွားတယ်ဆိုတော့ငါဘာလို့မစွန့်နိုင်မလဲ။ဟိုကောင်းကျင်တဲ့လူကတော့ကြမ်းဖန်ကောင်းနေတာပေါ့လေ။ဒီလိုပဲဒီလိုလဲတွေးကျင်ပါလေဦးဇင်ဟုတ်လား။ညံ့ကျင်ရင်လည်းကြမ်းဖန်ပြီးတော့ညံ့နေတာပဲ။ကောင်းကျင်ရင်လည်းကြမ်းဖန်တာဆိုတော့သူတို့စိတ်ထဲကကောင်းဖို့ပဲကြံဖန်တာပေါ့နော်။ ဒါဒီအကြံဖန်ဆိုတဲ့စကားလုံးကိုမဟုတ်တဲ့နေရာမှာသုံးတာဆိုတော့နေဒီနေရာပြောရတာတော့နည်းနည်းဂုံနေနဲ့ငယ်တယ်လို့ဖြစ်နေတာပါဟုတ်လားဒါမှမဟုတ်ကြံရီဖန်ရီဆိုတာမျိုးကြတော့လည်းပဲတမျိုးကောင်းတဲ့နေရာမှာသုံးပြန်တာပါပဲဟုတ်လားအဲအဲ့ကြဒီရှင်အာနန္ဒာလောင်းကလည်းထွက်သွားအဲ့ဒါဖြစ်ချင်တော့အဲ့ဒီတိုးထဲမှာသူတို့နှစ်ပါးတွေ့ကြတယ်တွေ့တဲ့အခါကျတော့ဝိရိယမင်းကြီးကလည်းဒါကန္တရာမင်းကြီးကဝတ်လာတဲ့ရသေးလို့မသိဘူးဟိုကလည်းပဲဝိရိယမင်းကြီးကဝတ်လာတဲ့ရသေးလို့မသိဘူး အဲတယောက်ရဲ့တမိုင်းကြောင့်တယောက်မမေးဘဲနဲ့ဒီလိုပဲချစ်ချစ်ခင်ခင်နဲ့နေကြတာတော်တဲမှာဟုတ်လားနေရင်လည်းဒီနေ့ညတညမှာစကားပြောကြတော့အဲ့လိုပဲလမ်းကပုတ်ဖန်းအဲ့ဒီကြတော့မှကန္တရာဘရင်ကြီးကဖြစ်လာတယ်ဖះလောင်းရသေးရအာတစ်ချိန်တော့ငါဒါကိုကြည့်ပြီးတော့ဒီအဝတ်ကိုဝတ်ခဲ့တာအဲ့လိုပြောတော့မှဝိရိယပြန်အော်ရှင်မင်းကြီးကဒါမြင်ကန္တရာမင်းကြီးလားဟုတ်တယ်ဆိုအာ तू ကဝိရိယရှင်မင်းရင်မှာပေါ့အဲ့ဒီကြတော့မှတိုးပြီးတော့တယောက်နဲ့တယောက်ပို့ပြီးတော့ နော်ချစ်ခင်မှုယဉ်နေမှုကပို့ဖြစ်တယ်အဲ့ဒါနဲ့ဆွမ်းခံသွားလဲအတူတူအဲ့ဒါရွာတရွာနားမှာသူတို့ကတောဆက်မှာနေကြတာအိုးအဲ့လိုနေရင်းနဲ့အဲ့ဒီရွာလူတွေကတခါတလေဆွန်းလောင်းရင်စားပါတဲ့ခါပါတယ်မပါတဲ့ခါမပါဘူးသူသူခင်နဲ့သူအဲ့ဒီတော့လည်းတိတ်တော့မတိုးတက်သေးတာလည်းပါမယ်ပေါ့လေစားကိုတိရွက်ကလေးနဲ့ထုတ်ထုတ်ပြီးတော့သူတို့ကလှူတယ်အဲ့တော့ရှင်အနန္ဒလုံးကဘာစဉ်းစားလဲဆိုတော့စားကအမြဲတမ်းပါတာမဟုတ်ဘူး အဲ့တော့မပါတဲ့အခါမှာစားဖို့အတွက်ဆိုပြီးတော့စားတုပ်ကလေးတွေရလာတဲ့အခါမှာသူကအဲ့ဒီတိရွက်လေးနဲ့ထုတ်ထားတဲ့စားတုပ်လေးကိုဒီသင်္ကန်းကြောင်းအမိုးအမိုးကြားလေးတဲ့ကိုထိုးထားတယ်ဘုရားလုံးအဲ့ဒါမသိဘူးအဲ့တော့တရက်ကျတော့စားမပါဘူးသူတို့ဆွမ်းကန်ပြန်လာတာဆွမ်းဖုံးပေးကြတာပေါ့နော်အရှင်ဘုရားစားယူမလားဘုရားစားတုပ်ကလေးပြတာဟာဒီနေ့တို့စားမရခဲ့ပါဘူးဘုရားရတော့ဒီနေ့တော့မရခဲ့ဘူးဘုရားအရင်တွေတုန်းကရတာလေးတွေနောင်လိုလို့ရှိရင်မပါတဲ့နေ့စားအောင်ဆိုတော့ အာတပည့်တော်ဒီထဲထိုးထားလိုက်တာအမိုးမှာအဲ့လိုလဲပြောရောဘုရားလောင်းကစိတ်ထဲမှာ ပြောခြင်းလားအလွန်ကြီးကျယ်တဲ့တိုင်းပြည်ကိုစွန့်လွတ်ပြီးကမှဒီစားလေးကိုနော်ဟောနောက်ဆန်တင်းတင်းနဲ့တိမ့်ထားရကောင်းလားပေါ့ဒါလည်းတဘာဝတော့ကြလို့ပြောရမှာနော်ဒီဥစ္စာဟုတ်လားအဲ့ဒီမှာဘုရားလောင်းကဘုံဘုံအခြေခံကြရလေးသိခြင်းလို့ကာထာလေးတွေရေးထားတယ်ဟိတဝါကာမတဟတန်ဒီပြိပုံဏန်ဒီတောလတ္တန် ကုဋ္ဌဂါဒာနိဖိတာနိတန်တိဒိန်တာနိကျုပ်ဝတိဝိရိယဝိရိယရှင်သည်တွင်တင်သည်ပြိပုံနာနိပြည်ကုန်သောတောလတခါမတဟတာနိနော်ရွာပေါင်း16000တို့ကို၎င်းဖိတာနိပြည်ကုန်သောကုဋ္ဌဂါဒာနိယရနာကြည်ကြပစိုးကြည်ကြစဘာကြည်ကြတို့ကိုလောဟိတဝါစွန့်၍ဣဒာနေယခုခါ၌လောနမတ္တံစာမြကိုတန်တိတိန်တူမိချင်းကိုကျုပ်ဝတိပြုပြီ၏တဲ့ အလွန်သားရာစီကားတဲ့ဝါပြောတဲ့ရွာပေါင်း16000ဟုတ်လားအဝတ်တွေနဲ့စဘာတွေနဲ့ယရနာတွေနဲ့ပြည်နေတဲ့ဂိုတော်ကြီးတွေအများကြီးနော်သူပြောတာဟုတ်လားအဲ့ဒါတွေကိုအကုန်စွန့်ခဲ့ပြီးကမှဒီစားလေးကိုဘာဘူးလို့မြန်သိမ့်နေတော့နော်ပို့ပြီးတော့သူကတော့စင်ကြယ်သေးခြင်းလို့ရဟန်းဘောကယတိရဟန်းဘောကပို့ပြီးတော့အတိတ်ပဲရှိသေးခြင်းလို့ကောင်းတဲ့စိတ်နဲ့သူကတော့ပြောလိုက်တာပဲအဲ့လိုပြောလိုက်တဲ့အခါကျတော့ဟို ရှင်အနန္ဒာလောင်းကမခံနိုင်ဘူးတဲ့တဲ့ကြီးအဲ့လိုပြောလိုက်တဲ့အခါကျတော့သူနည်းနည်းလေးရှက်သွားမှာပေါ့နော်အဲ့ကျတော့သူကဘာပြန်ပြောတော့ဆိုတော့ဟိတဝကန္တာရဝိသဟံနဘဟုတဒနဓာရိယံပတာတနာတော့နေခံတော့ဣဒဒာနိပတာတတိတဲ့နော်အာစရိယဆရာပဟုတဒနဓာရိယံများစွာသောဥစ္စာဆောင်ကုန်သောကန္တာရဝိတယံကန္တာရတိုင်းကိုဟိတဝါစွန့်၍ ပတတနာတော်သူတစ်ပါးကိုဆုံးမခြင်းမှာနေခံတော်ထွက်ပြေးလျက်ဣဒာနိယခုခါ၌ဣဒာဤတော်ရ၌ကတ္တမအဘဲကြောင့်မန်ကျွန်တို့ကိုပတတတိဆုံးမပြန်သည်နီးတဲ့ပြန်ပြောရနော်သူပြောရလည်းပဲသူပြောရလည်းရုတ်တရက်တော့ဟုတ်တယ်လို့လို့ပဲဆရာတဲ့အလွန်ကြီးကျယ်တဲ့စီးစိမ်ချမ်းသာကိုဆရာလည်းစွန့်ခဲ့တယ်စွန့်ကနီးမှာအင်းသူများကိုဆုံးမခြင်းမလုပ်ချင်တော့ဘူးဆိုပြီးတော့သူများကိုမဆုံးတော့မဆုံးမတော့ပါဘူးဆိုပြီးထွက်လာပြီးကမှဒီရက်မှာဘယ်နဲ့ကြောင့်ကျုပ် ကျွန်ုပ်ကိုဒီလိုပြန်ပြီးတော့လာပြီးတော့ဆုံးမနေရတာတော့ဆုံးမခြင်းကထွက်ခွာခဲ့တဲ့လူတယောက်ဟာဘယ်နှကြောင့်ထပ်ပြီးတော့ဆုံးမနေတာတော့ရုပ်တရက်ဆိုတော့ဟိုကပြန်ပြောစရာစကားတောင်မရှိဘူးနော်အဲ့တော့ဘုရားလောင်းကဘယ်လိုပြန်ပြောတော့သူပြောတာလေးတွေကနီလန်းကကြားတဲ့အခါကျတော့သေချာစဉ်းစားရင်တော့သူ့ဟာပဲတဘာဝကြားနေတယ်ဓမ္မပနာမိဝေတွေဟာအတ္တမောမေနာရုစတိဓမ္မမေဘာတမာနတနပါပမုပလိပတိမုပလိမ္ပတိ ဝေဒေဟဝိဒေဟအရှင်ယတိအဟံငါသည်ဓမ္မံတရားသဘောကိုသာလင်ဗနာမိဆို၏ငါဖြစ်တဲ့နာလေးကိုပြောတာအာတရားဆိုတာဖြစ်တဲ့သဘောမျှတတဲ့သဘောဒီတိုင်းဖြစ်တဲ့နေဟုတ်လားမတရားဆိုတာဘာလို့မဖြစ်တဲ့နာကိုမတရားလို့ပြောတာနော်မဖြစ်တဲ့နာကြီးဖြစ်သွားရင်မတရားဘူးပေါ့ဖြစ်တဲ့နာလေးဖြစ်တယ်ဆိုရင်သဘောကိုကြားလို့ဟုတ်လားနော်တရားဆိုတာဘာတော့ဖြစ်တဲ့နာလေးလို့ရိုးရိုးလေးနားလည်သိချင်ဟုတ်လားဝေဒေဟဝိဒေဟရှင်တိအဟံငါတိဓမ္မံတရားသဘောကိုသာလင်ဗနာမိဆို၏ မေမယငါသည်အဓမ္မောတရားသဘောမဟုတ်သည်ကိုနရုစတိမနှစ်သက်ဓမ္မံသဘော ဟုတ်သည်ကိုဘာတမာနံဆိုသောမေငါအာပါပမကောင်းမှုသည်နဥပလိမ်ပတိမလိမ်ကြံအတိပ္ပယ်ပါပြောတော့ငါဖြစ်တင်တာလေးပဲပြောတာမဖြစ်တင်တာတွေကိုငါမကြိုက်ဘူးတဲ့ဒါကြောင့်မို့လို့ဖြစ်တင်တာလေးတရားကိုပြောတဲ့တရားတက်တက်ကလေးကိုပြောတဲ့ငါမှာငါစိတ်ထဲမှာမကောင်းမှုနဲ့မလိမ်ကြံဘူးဆိုတော့ထို့လိုတာငါမှာဘာအကုသို့မှမဖြစ်ပါဘူးလို့ပြောတာ တဘာဝမကြဘူးလားကြရနော်တရားကိုပဲပြောတာတရားကိုပဲ तू ကြိုက်တယ်မတရားတာကို तू မကြိုက်ဘူးမတရားတာဆိုတာသူများကိုနှိပ်စက်နေတာမျိုးကိုဒီနေရာမှာဆိုလိုတာမဟုတ်ဘူးနော်မဖြစ်သင့်တဲ့သဘောပေါ့တော်တော်တော့နူးညံ့သွားပြီပေါ့ဟုတ်လားတတ်နေတာခိုးနေတာလောက်ထိကြမ်းထမ်းတဲ့မဖြစ်သင့်တာမျိုးမဟုတ်ဘူးဒါပေမဲ့ယတိယဟန်တပါးအနေနဲ့ဟုတ်တယ်လေအလွန်ကြီးကျယ်တဲ့စည်းစိမ်ကြီးစွန့်ပြီးတော့ဒီစားလေးတွေနောက်ဆောင်တင်ပြီးတော့တင်ထားတယ်ဆိုတော့ကဲ့ရဲ့တရားတော့ဖြစ်နေတာတော့လေအမှန်ပဲဟုတ်လားဒါပေမဲ့ဟိုကမခံနိုင်လို့ပြန်ပြောတော့ဘုရားလောင်းကတော့ တရားကိုပြောတဲ့ငါမှာဘာမှမကောင်းမှုနဲ့မလိမ့်ကြံဘူးလို့ပြန်ပြောတာအဲ့လိုပြောတဲ့အခါကျတော့ဟိုကလည်းပြန်ပြောတယ်သူပြောတာလည်းရုပ်တရက်တော့သဘာဝကျတယ်လို့လို့ပဲဒါပေမဲ့သေချာစီစစ်ကြည့်တဲ့အခါကျတော့သူ့ဟာချွင်းချက်ရှိနော်ယေနကေနစီဝနေနပရောလဘတိရုပ်ပဏံမဟိတိယံပိစေဝါစံနတံဘာတေယပဏိတောတဲ့အာစရိယဆရာနော်ယေနကေနစီဝင်တွေတစုံတစ်ခုသောအကြောင်းဖြင့်ပရောသူတော်ဘာတေရုပ်ပဏံအမျက်ထွက်ခြင်းကိုလဘတိရဤစေအကယ်၍ မဟာထိယံပြီးများစွာသောအကျိုးတို့ကိုမှီညားတော်လည်းပဲတန်ဝါဆန်ထိုစကားကိုပန္တိတာပန္တိတော်ပညာရှိသည်နဘာတေယမဆိုရတဲ့ဆိုလိုတာဗာပြောတာတော့ဆရာတဲ့တခုခုပြောလိုက်လို့တစ်ဖက်သားဒေါသတွေထွက်သွားတယ်စိတ်တွေတိုးသွားတယ်ဆိုလို့ရှိရင်နော်အကျိုးတွေအများကြီးရှိမဲ့စကားကိုတောင်မှညံရှိတဲ့လူတွေကမပြောပါဘူးတဲ့အကျိုးရှိမယ်ဆိုရင်တော့သူစိတ်တူသွားမယ်ဆိုရင်ညံရှိတဲ့လူတွေကမပြောဘူးတဲ့ရုပ်တရက်တော့အဲ့ဒါဟုတ်တယ်လို့လို့ထင်ရတယ် ဒါပေမဲ့သူ့ကိုတကယ်ချစ်တယ်အကျိုးရှိသေးခြင်းတယ်ဆိုရင်တော့ तू စိတ်တူရင်တိုးပဲစီလေတခါတလေတချို့ဟာတွေပြောရမှာပဲပြီးရင် तू ကျေးဇူးတင်လာနိုင်မယ်ဆိုတာတွေရှိရှိသေးတယ်မို့လားရုပ်တရက်တော့ဘာဖြစ်သွားတော့စိတ်တူတာပေါ့ပုထုဇဉ်တဘာဘာကိုကိုပြောတယ်ဆိုရင်တော့မကျေနပ်ဘူးပေါ့ဟုတ်လားဒါပေမဲ့တစ်ချိန်မှာတစ်စိမ့်စိမ့်တွေးပြီးတော့အော် तू ပြောတာမှန်တယ်ဆိုပြီးတော့အကျိုးရှိသွားတာတွေအများကြီးမရှိနိုင်ဘူးလားအဲ့ဒါမျိုးဆိုလို့ရှိရင်တော့ तू ကိုကိုမုံရင်လဲမုံမစေးခဏတစ်ဖြုတ်စိတ်တူရင်လဲတူပါစေဟုတ်လား ဘာလို့တော့ပြောရမှာလဲတရားတာကိုတဘာဝကြတာကိုတော့ပြောရမယ်အခု तू ကအဲ့ဒါကိုတားနေတယ်ဟုတ်လားအကျိုးရှိပေမဲ့လို့တစ်ဖက်သားစိတ်တူမယ်ဆိုလို့ရှိရင်ပညာရှိတဲ့လူတွေကဒီစကားကိုမပြောပါဘူးတဲ့သူပညာရှိတဲ့တောင်ဆွဲထည့်လိုက်သေးတယ်ဟုတ်လားအဲ့တော့ဘုရားလောင်းဘာပြောတော့ကာမရုပတုဝါမာဝါဘုဒ္ဓံဝဝိကရိယတုတဲ့နော်ဓမ္မမေဗနမာနတနပါပမုပလိပတိနော်ဝေရေဟဝေရေဟရှင်ရသေးတဲ့ ဩဝရိယမာနောဆုံးမအပ်သောသူသည်ကာမန်စင်တဲ့ရုပ်ပတုဝအမျက်ထွက်သည်မူလေးဖြစ်စေမာဝအမျက်မထွက်သည်မူလေးဖြစ်စေဘုဒ္ဓံဝဖွဲကဲ့သို့ဝိကရိယတုဝါလွင့်သည်မူလေးဖြစ်စေဓမ္မံတရားသဘောကိုဗနမန္တတဆိုသောမေငါအာပါပမကောင်းမှုသည်နာဥပလိမ်ပတိမလိမ်ကြံကောင်းလိုက်တဲ့စကားဟုတ်လားငါအမှန်တိုင်းပြောလို့အကျိုးရှိအောင်ပြောလို့စိတ်တူရင်လဲတူမတူရင်လဲနေဟုတ်လားစိတ်တူုံမကလို့ဖွဲလို့လွင့်ရင်လဲလွင့်သွားပါစေတဲ့ ဒါမဲ့ငါကတော့ကောင်းတဲ့စိတ်နဲ့ကောင်းတာကိုပြောတဲ့အတွက်ကြောင့်ငါမှတော့မကောင်းမှုကတော့မရှိဘူးတဲ့သူ့မှာအကုသို့မဖြစ်ဘူးပေါ့ဆိုလိုတာအဲ့ဒါဆက်ပြီးတော့မှဘုရားလောင်းကပြောတာအဲ့ဒီစကားလေးကတော့လူရင်းလေးရောက်လာပြီပေါ့နော်နောစီအတ္တတကဗုဒ္ဓဝိနယောဝါသူတိခိတော်တယ်ဟောလာပြီနော်ဝိနယောစာသူတိခိတော်တယ်ဒီမှာတော့ဝိနယောဝါသူတိခိတော်တယ်ဝန္ဒီအန္တမဟိန်သောဝါစရိယဘဟုကောဇနောတယ်ယတမအစနော်ပဏိဝေကိစေအာစီရံပိသူတိခိတာတတ္တမ နော်ဝိနိတဝိနယစတန္တိသုတမဟိတာဝေဒေဟဝိဒေဟရှင်ယတိဣမေတံတတ္တနဲ့ဤတတ္တဝါတို့ကဤတတ္တဝါတို့အားတကာဗုဒ္ဓိမိမိဥစ္စာဖြစ်သောပညာသည်၎င်းဝိနယောဆုံးမတတ်သောပညာရှိကိုမိသောသင်အပ်သောသူတိခိတော်ဟာကောင်းသောအကျင့်သည်၎င်းနောစေအတ္တအကယ်၍မရှိသည့်ဖြစ်ညာအံဘဟုကောများစွာသောဇနောလူအပေါင်းသည်ဝနေတော်၌အန္တမဟိန်တော်ဝကံတော်ကျွဲကဲ့သို့စရေရဖောက်လွဲဖောက်ပြန်ကျင့်ရ၏တဲ့ဆိုလိုတာကဒီလောကကြီးမှာလူတွေဟာ ပင်ကိုအတိညာမရှိဘူးဆိုရင်ဟုတ်လားပင်ကိုအတိညာလည်းမရှိဘူးပြီးတော့ကိုယ့်ရဲ့မြင့်မြတ်တဲ့ဆရာကောင်းကောင်းဒီစည်းကမ်းတွေဝိနည်းတွေကိုသင်ထားတာကိုသူသင်ယူထားတာလည်းမရှိဘူးဟုတ်လားပင်ကိုညာလည်းမရှိသူများသင်ထားတော့ကောင်းကောင်းသိထားတာလည်းမရှိဟုတ်အဲ့လိုဆိုလို့ရှိရင်တော့လူတွေဟာတော်တွဲမှာနော်မျက်စိနှစ်ဖက်အစုံပြက်ပြီးတော့ကန်းနေတဲ့ကျွဲကြီးလိုဖြစ်မှာပဲတဲ့နော်ကျွဲကန်းလိုဖြစ်မှာပင်ကိုညာလည်းမရှိဘူး ကောင်းမွန်မှန်ကန်တဲ့စည်းကမ်းကိုသင်ထားတာလည်းမရှိဘူးအဲ့လိုဆိုရင် तू ကောင်းကောင်းဘယ်လိုလုပ်ပြီးတော့နေတတ်တော့မလို့ဟုတ်လားကောင်းကောင်းမနေတတ်ဘူးဆိုရင် तू ဘဝကဘယ်လိုဖြစ်နေပြီတော့တော်ရရကျွဲကန်းလို့ဖြစ်မယ်ပေါ့နော်အဲ့တော့ကျွဲကန်းဆိုတဲ့စကားကိုလည်းတရားစဉ်းစားကြည့်ကျွဲဆိုတာဂျိုကြီးရဲ့အရှိကြီးဟုတ်လားရှောင်ပြီးတော့တိမ့်ပြီးတော့သူ့သူသူသွားမှနောက်ရှင်တွေ့သမျှအပင်တွေ့သမျှຫນွေတွေ့သမျှခြုံပုံးနဲ့ဘာလုပ်မှာတော့ညိမှာပဲနော်ကျန်တဲ့တိဆန်ကန်းလာတဲ့တမင်တို့ကျွဲတို့ကန်းရင်ပိုးဒုက္ခရောက်မှာနော်သူတို့ဂျိုကြီးတွေကတွေ့သမျှအကုန်ညိကုန်ပါလေဟုတ်တယ်မဟုတ်လား ဒါကြောင့်ပင်ကိုဉာဏ်မရှိဘဲနဲ့အဲ့လိုသင်ယူထားတဲ့စီကံဝီနီးဘာမှနားမလဲတဲ့လူတယောက်ပင်ကိုဉာဏ်မရှိမရှိဘူးဆိုတာလည်းပါသေးတယ်နော်ဟုတ်လားအဲ့လိုလူတယောက်ဟာဘဝမှာဘလို့သွားနေမှာတော့ကိုကိုကိုထိခိုက်ပြီးတော့သူများကိုထိခိုက်ပြီးတော့သွားနေမှာပဲဟုတ်လားကန်းနေတဲ့ကြွေးကြီးရဲ့ကြွားညိညာညိမှာပဲဟုတ်လားအဲ့လိုပဲဉာဏ်မရှိတဲ့သင်ယူထားတဲ့စီကံမရှိတဲ့ လူတယောက်ဟာသူများဘဝတွေကိုညှိကျင်တယ်လို့ညှိပြီးတော့သွားနေမှာပဲသူရောตายရမှုရှိမလားဘယ်ရှိမလို့သူများဒုက္ခပေးရင်လည်းသူလည်းဒုက္ခရောက်နေမှာဟုတ်လားယတမစပနာအကျင့်ကြောင့်ကဣဒာဤလောက၌ဧကိဆိုင်အချုပ်ကုန်သောသူတို့သည်အာရှေတံပိဆရာထံ၌သူသိခိတာကောင်းစွာသင်အပ်ကုန်၏တတ္တမထို့ကြောင့်ဝိနိတဝိနယောဆုံးမအပ်ပြီးသောဝိနည်းရှိကုန်သည်ဖြစ်၍သူတမဟိတာကောင်းစွာတည်ကြည်ကုန်သည်ဖြစ်၍စရန္တိမတိမ်မဆောင်ကောင်းစွာကျင့်နိုင်ကြကုန်၏တဲ့နော်ဆရာရဲ့ထံမှာကောင်းကောင်းသင်ပြီးတော့ဝိနည်းကိုကျင့်တဲ့ပုံကိုယ်တွေကတော့ နော်တီးတီးကြီးကြီးဘဝမှာသွားနိုင်ကြတယ်ဘေးကင်းရန်ကင်းသွားနိုင်ကြတယ်လို့ပြောတာဟုတ်လားဒါကြောင့်ဘဝခီးလန်းကိုဘုံတို့ဖြောင်းတန်းကျင်တယ်ဆိုလို့ရှိရင်နော်နေနီးထိုင်နီးနော်ရှောင်နီးကျင်နီးဆောင်နီးဒါတွေကိုဘုံဘုံတို့ဘာလို့ဖို့လို့တော့နားလည်ဖို့လိုတယ်နားနားလည်ဖို့ဆိုရင်လည်းဘာလို့သေးတော့သင်ယူဖို့လိုသေးရဲ့နော်အပြည့်စုံဆုံးသင်ယူစရာကောင်းတာတော့မြတ်စွာဘုရားရဲ့အဆုံးအမတွေပဲဟုတ်လား ဒါကြောင့်မို့လို့လူတွေရဲ့ဝီနည်းဆိုတာကိုနားလည်ဖို့လိုတယ်နော်စောစောကပြောခဲ့တာကျင့်ဝတ်တရားပါလေတော့လူတွေရဲ့ဝီနည်းနော်ဒုစရိုက်တရားတွေကိုရှောင်ဖို့ဆိုတာပါတော့လူတွေရဲ့ဝီနည်းဟုတ်လားနောက်ဆုံးဒါတီလာဒီထဲမှာအကျုံးဝင်တာပဲဟုတ်လားမလုတ်တင်တာကိုမလုတ်ဖို့လုတ်တင်တာကိုလုတ်ဖို့အဓိကတော့ဒီနှစ်ချက်ပဲလေမလုတ်တင်တာကိုမလုတ်ဖို့ဆိုတာကတော့ဒါတားမြစ်တဲ့သဘောပေါ့မလုတ်တင်တာကိုမလုတ်ယုံမျှနဲ့စီကံကရှိပြီလို့ပြောလို့မရသေးဘူးတချမ်းပဲရှိသေးရောနော်ပါကြံသေးတော့ လှုပ်တင်တာကိုလည်းလှုပ်ရအောင်ပဲအဲ့တော့မလှုပ်တင်တာမလှုပ်ယုံမျှနဲ့မပြည့်စုံသေးဘူးလှုပ်တင်တာကိုလည်းလှုပ်ရမယ်ဟုတ်လားအဲ့တော့ဒီမှာဏီကုန်းလေးကအဲ့ဒါပဲနော်ပင်ကိုဉာဏ်မရှိဘဲနဲ့သင်ယူထားတဲ့ဝီနည်းလည်းမရှိကျင့်မှုမရှိဘဲနဲ့ဘဝမှာသွားနေတဲ့လူတွေဟာကျွဲခန်းလိုဖြစ်လိမ့်မယ်ပေါ့နော်သင်ယူမှုနဲ့ကျင့်သုံးမှုရှိပြီးတော့ဘဝမှာသွားမှတည်တည်ငြိမ်ငြိမ်သွားနိုင်လိမ့်မယ်လို့ဆုံးမတော့မှရှင်အနန္ဒာလောင်းကနောင်တရတယ်သူမှားပါတယ်ပေါ့နော်ပြန်ပြောမိတယ်တကယ်ဆိုရင် ဆရာပြောတဲ့စကားတွေအလွန်မှန်ပါတယ်ဆိုတော့အဲ့ဒီကြတော့မှသူ့ကိုအမိပြုတ်ပြီးတော့နောက်ပိုင်းတော့သူလည်းပဲဇံပင်ကြီးနေရသွားတာဘုရားလုံးကသင်ပေးတာပေါ့လေဟုတ်လားอืมအဲ့တော့ဘုန်းတို့တဏှာကြီးနီးနီးရှိတော့မယ်နော်ဘယ်လောက်ရှိသွားပြီနော်ကိုကိုဘက်ကတဏှာကြီးရှိတော့မယ်ဟုတ်လားကြည့်ပြီနော်အဲ့တော့ဒီကနေ့ပြောရတာနော်မထင်ပါဘဲနဲ့နည်းနည်းရှိသွားအသင်္ကာလသုတ်တန်ကြီးကိုဘုန်းတော်တစ်ခါမှမဟောဘူးဟုတ်လားဒါကြောင့်မလို့အခြေခံကြလို့ဒါလေးကိုစကလုံးလေးတွေကိုလည်းသဘောကြလို့ နော်အကုန်လုံးပြန်ပြီးတော့အနှစ်ချုပ်ပြောနေတရားဘိုးရှိသွားလိမ့်မယ်ဟုတ်လားအဲ့ကြတော့ဝိနယောစာသူသိခိတောနော်ဝိနည်းကိုကောင်းကောင်းသင်ပြီးတော့ကျင့်သုံးခြင်းသည်မင်္ဂလာဆိုတာလေးကိုအနှစ်ချုပ်ဘလို့မှတ်စေခြင်းနော်စီကံလိုက်နာမှုစီကံပြည့်ဝမှုရှိခြင်းဟာကြီးပွားချမ်းသာခြင်းရဲ့အကြောင်းလို့အလိုနားလည်သိခြင်းစီကံကိုဘလို့အခြေတင်ကိုနားလည်သိခြင်းနော်မလုတ်တဲ့နာကိုမလုတ်ခြင်းနဲ့လုတ်တဲ့နာကိုလုတ်ခြင်းဟုတ်လားအချင်းချင်းရဲ့ပုံမှာကျင့်ရမယ်ကျင့်ဝတ်တွေဟာလည်းစီကံထဲမှာ အကျုံးဝင်တယ်ဟုတ်လားအဲ့ဒီစီကန်းတွေအဲ့ဒီကျင့်ဝတ်တွေကိုမကျင့်ဘူးဆိုရင်တော့နှဆောင်ကျိုးတဲ့လှဲလို့ဖြစ်မဲလို့နားလည်ဖို့လည်းလိုပါတယ်ဟုတ်လားနောက်ပြောတဲ့ဇက်တော်ရဆိုရင်တော့ဘလို့နားလည်ရမလို့စီကန်းကိုမကျင့်ဘူးဆိုရင်တော့ကျွဲကန်းကြီးလို့တော်ထဲမှာသွားပြီးတော့ဘေးအန္တရာယ်များစွာနဲ့ဒုက္ခရောက်မယ်ပေါ့ဟုတ်လားတည်တည်ငြိမ်ငြိမ်ချမ်းချမ်းသာသာသွားနိုင်ဖို့အတွက်စီကံကိုသင်ယူဖို့ကျင့်သုံးဖို့လိုအပ်တယ်ဆိုတာလေးကိုဘုံဘုံတို့ပြောပါတယ်ဟုတ်လားဒါကြောင့်ဝိနယောစာသူသိခိတောလို့ဆိုတဲ့ နော်ကောင်းစွာဝီနည်းကိုသင်ယူကျင့်သုံးခြင်းဆိုတဲ့မင်္ဂလာတရားနဲ့ပြည့်စုံအောင်ကျင့်ပြီးတော့နောက်ဆုံးမဉ္ဇဉ်ဘုညမျက်နှိပ်ပါကိုမျက်မှောက်ပြုနိုင်ကြပါစေလို့ဦးဇင်းတို့နော်ဆန္ဒပြုရင်းနဲ့ဟုတ်လားဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဖရာတပည့်တော်တို့သည်မဉ္ဇဉ်ဘုညမျက်နှိပ်ပါကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း